သာသနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေုံလာဇန်6ရက်ခရစ်နှစ်2023မေလ24ရက်ဘုရုနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်ကြီးအတွင်းမှာ ခொနရဲ့မာသတိပဋ္ဌာန်ဝိပဿနာတရားအထုပ်ပွဲမှာမာသတိပဋ္ဌာန်တရားတို့ကိုယူယူသေးသေးရှုမှတ်ပွားများအာထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနအမတဒါနအနေအားဖြင့်တရားလူပေးလူမှာကယနေ့ တပ္ပါယခုနှစ်ပါးတရားတော်ကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်တပ္ပါယဆိုတာကမိဝဲရမယ်တရားပေါ့အခုယောဂီပုဂ္ဂိုလ်များမှာအာထုပ်ပုံအာထုပ်နည်းနဲ့စလို့အထိုက်လျောက်တတိပဌာန်နည်းကြကြ ရှုတဲ့မှတ်တဲ့ပွားများတတ်ပြီးဖြစ်ပါဒီသတိပဋ္ဌာန်၄ပါးမှာမိမိတို့ရှုမှတ်နေတဲ့တရားဟာဘယ်သတိပဋ္ဌာန်လဲဆိုတာလေးကိုသဘောပေါက်ဖို့ပါမြတ်စွာဘုရားလက်ထက်ကကာမတ္တဓမ္မဏီကုံရွာမှာရှိတဲ့ပုဂ္ဂိုလ်တွေဟာတဦးနဲ့တဦးတယောက်နဲ့တယောက် နှုတ်ဆက်စကားပြောကြတဲ့အခါမျိုးမှာဒီနေ့ရှင်မရေဒီနေ့ပဲတတိပဌာန်တရားတွေအထုတ်တယ်လေတရားနဲ့တရားဒီလိုမေးကြကိုကမေးခံရတဲ့ပုဂ္ဂိုလ်ကလည်းပဲဒီနေ့တော့ကာယ ानु ပဒနာတတိပဌာန်ကို အထုတ်ဖြစ်တယ်သို့မဟုတ်ဝေဒနာ ानु ပဒနာတတိပဌာန်ကို အထုတ်ဖြစ်တယ်စသည်ဖြင့်ပေါ့ကိုအာထုတ်ဖြစ်တာ လေးကို ပြန်ပြီးတော့ဖြေကြကြတယ်တကယ်လို့အလုံးမအားလတ်လို့လုပ်ငန်းတာဝန်တွေများလို့ဒီကနေ့တော့တတိပဒံတရားတွေရှုမှတ်ခြင်းမရလို့မရှုမှတ်တော့ဘူးမရှုမှတ်ဖြစ်ဘူးဆိုရင်လည်းပဲမေးတဲ့ပုဂ္ဂိုလ်ကဩမြတ်စွာဘုရားပွင့်လာတာတင့်အတွက်မဟုတ်ပါပဲလားမြတ်စွာဘုရားပွင့်မှ ဒီသတိပဋ္ဌာန်ဝိပဿနာတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရသော်ဘုရားပွင့်မှရသော်ဘုရားသာသနာတော်ကြီးရှိမှဒီတရားတွေကိုညွှန်ပြပေးနိုင်တဲ့ပုဂ္ဂိုလ်ဆိုတာရှိတယ်ရသော်ဘုရားသာသနာမရှိရင်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ဒီသတိပဋ္ဌာန်ဝိပဿနာတရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ညွှန်ပြနိုင်တဲ့ပုဂ္ဂိုလ်မရှိဘူး ဒါကြောင့်မို့မိမိတို့ဒီသတိပဋ္ဌာန်ဝိပဿနာတရားတွေကိုအကြောင်းအမျိုးမျိုးကြောင့်အာမထုတ်ဖြစ်လို့ရှိရင်မိမိဟာသာသနာတော်ကြီးနဲ့တွေ့နေပြီမဲ့လို့လည်းပဲတွေ့ရကြမနှက်ပဲဖြစ်သွားတယ်။ရသော်ဘုရားပွင့်လာတာဟာကိုယ့်အတွက်မဟုတ်ပဲဖြစ်သွားတယ်။ဒါကြောင့်တတိပဋ္ဌာန်တရားတွေကိုမြတ်စွာဘုရားလက်ထက်တော်ခန္ဓာကစပြီးတော့ တရားပစ္စည်းကဗုဒ္ဓရိယတာဝကတွေဟာဒီသတိပဋ္ဌာန်နဲ့ပဲစိတ်ညစ်ကြေးတွေလုံးဝစင်ကြယ်တော်မူသွားကြတယ်။ဒါကြောင့်ယနေ့ဓမ္မနန္ဒဝိဟာရဓမ္မမိသားစုများလေးပဲဒီသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအားထုတ်ရင်းနဲ့မိမိတို့ရဲ့တဏ္ဍာမှာစိတ်ညစ်ကြေးတွေစင်ကြယ်အောင်စေကြောတုတ်တင်ပြကြရမှာဖြစ်ပါတယ် ဒါကြောင့်တတိပဌာန်အထုပုံအထုနည်းလေးတွေအထိုင်လျောက်ဘုန်းကြီးဟောကြားပေးပြီးပြီအဲလိုအထုနည်းလေးတွေနားလေသဘောပေါက်ပြီဆိုရင်မိမိတို့မိဝဲတဲ့မိဝဲထိုက်တဲ့မိဝဲရမယ့်နေရာဌာနကိုမိဝဲပြီးတော့ဒီတရားတွေအထုရမှာဖြစ်ပါတယ်တပ္ပတပ္ပသောတပ္ပယေတတ္တသေဝေထ သဗ္ဗယိတတ္တတိဝိဒခုနပါသောမိဝဲရာတို့ကိုမိဝဲရမယ်အဲ့ဒီမိဝဲစီရာခုနပါကပါဠိလေးဆိုတော့အာဝါသောဂောဇရောပတ္တပုဂ္ဂလောအထဘောဇနဥရုဣရိယာပထောစေဝသဗ္ဗယောတိဝိတပကောဒီလိုချမ်းသာများမှာဖွင့်ပြထား တပ္ပယော ကမ္မထံတရား အာထုတ်ခြင်းကတင့်လျော်လျောက်ပတ်သောမိမိတို့တရားအာထုတ်နည်းလေးတွေနားလေသဘောပေါက်လို့တရားအာထုတ်တော့မယ်ဆိုရင်တဲ့အဲ့ဒီအာထုတ်မဲ့ပုဂ္ဂိုလ်ဟာမိမိမိဝဲရမယ်ကြောင်းနေရာရိတ်တာစသည်ပေါ့ဒါကြောင့်တပ္ပယောကမ္မထံတရားအာထုတ်ခြင်းကတင့်လျော်လျောက်ပတ်သော အာဝါဒေါသနေရာရိတ်တာအကြောင်းကို၎င်းနံပါတ်1ကိုသွားအထုမဲ့နေရာကိုသွားအထုမဲ့ကြောင်းကိုသွားအထုမဲ့တရားရိတ်တာကိုပထမရွေးချယ်ရမယ်ရိတ်တာရွေးချယ်နံပါတ်2ကဂောစရောစွမ်းခံရမိမိအမိပြုပြီးတော့တရားအထုရမှာဖြစ်တော့သောမမှုပြည့်ပြည့်နဲ့မနေနိုင်တော့ စွမ်းခံရွာဒါလေးပဲမှီဝဲရမယ်ကောစရနောက်ပြီးတော့ဘတ်တာမှီဝဲရမယ်စကားအဲ့ဒီမှာဘန္တာဆိုတာက စကားဆိုတာလောကရေးရာလောကအကြောင်းအရာတွေမိသားစုအကြောင်းအရာဒီလိုအကြောင်းအရာတွေပြောရမှာမဟုတ်ဘူးတဲ့ တရားနဲ့စက်တဲ့စကားတွေကိုသာပြောဆိုနိုင်တဲ့ပုဂ္ဂိုလ်ကိုမိဝဲရမယ်။နောက်ပြီးတော့နံပါတ်၄ဆိုတာကပုဂ္ဂလပုဂ္ဂလဆိုတာမိဝဲရမယ်ပုဂ္ဂိုလ်ပေါ့။မြင်တရားထုတ်တဲ့အခါမှာတရားအထုတ်တဲ့နေရာရောက်တဲ့အခါမှာမိတ်ဆွေတွေဘာတွေတွေ့ကြတယ် ဒီမိတ်ဆွေကမိဝဲတဲ့နဲ့မိတ်ဆွေလားမမိဝဲတဲ့နဲ့မိတ်ဆွေလားဆိုတာကိုယ့်ဟာကိုယ်ရွေးချယ်ဖို့လိုပါဒါကြောင့်မို့မိဝဲတဲ့နဲ့ပုဂ္ဂိုလ်နဲ့မိဝဲသွားရင်ကိုယ့်ရဲ့တရားအနှောက်အယှက်မဖြစ်ဘဲနဲ့တရားတွေတွတ်တက်ပါမမိဝဲတဲ့မမိဝဲလိုက်တဲ့ပါပမိတ်တာလို့ပုဂ္ဂိုလ်မျိုးကိုမိဝဲမိသွားရင်ကိုလည်းပဲရိတ်တာလာရကြမနှက်ဘူးတရားထုတ်ရကြမနှက်ဘဲနဲ့အချိန်နေလကားသားနေရင် ရှင်ရဲ့ဝါမျိုးမှုကိုခံရတယ်ကိုဘာမှကြိုးမရှိပဲဖြစ်တယ်နောက်တစ်ခါနံပါတ်5ကဘောဇနာပြပွဲဘောဇင်နောက်နံပါတ်6ကဥတုမိုးဥတုငွေဥတုဆောင်းဥတုဒီမိနဲ့တင့်လျော်လျောက်ပတ်တဲ့ဥတုကိုမြှဝဲရမယ်နောက်နံပါတ်9ကဣရိယာပဋ္ဌာန် ဣရိယာပု၄ပါးမှာဘယ်ဣရိယာပုကိုမိဝဲပြီးငါအားထုတ်ရင်တရားတွေတွေ့နိုင်မလဲဆိုတာကိုယ့်ကိုရွေးချယ်အဲဒီလိုရွေးချယ်ပြီးတော့မိဝဲပြီးတော့အားထုတ်ဖို့ပေါ့အဲ့တော့ဒီနေ့နံပါတ်1ကဘာလဲဆိုတော့အာဝါဒဆိုတာအာဝါဒဆိုတာအကြောင်းနေရာရိပ်တာကိုတရားအထုတ်သွားမဲ့နေရာပေါ့ကိုတရားအထုတ်မဲ့ရိပ်တာ အဲ့ဒီအကြောင်းကို ပထမရွေးချယ်ရအဲ့ဒီအကြောင်းကဘယ်လိုအကြောင်းမျိုးကိုဘယ်လိုရိပ်သာမျိုးဘယ်လိုဌာနမျိုးကိုမှီဝဲရမှာလဲဆိုတော့တိတ်ပြီးတော့မိမိနေရာထိုင်ရာနဲ့ဝေးလွန်းတဲ့နေရာအဲ့ဒီနေရာမျိုးလည်းမရွေးနဲ့နီးလွန်းတဲ့နေရာနီးလွန်းတဲ့နေရာလည်းမရွေးနဲ့ ဝေးလို့တဲ့နေရာကြတော့မိမိမှာလိုအပ်တဲ့စေဝါပစ္စည်းစသည်ပေါ့တိတ်ဝေးလွန်းတဲ့အခါကလည်းကြတော့ကိုယ့်ရဲ့ချမ်းသာရေးရစင်မပြေဖြစ်တဲ့အခါမှာခက်ခဲမှစုတယ်နီးလွန်းမြန်တော့လည်းပဲသင်္ကပုဂ္ဂိုလ်တွေကလည်းခါရဲရိတ်တနာပြီးတော့ဟိုเจ้าဒီเจ้าတွေပြောမှစုမစုလို့ဒါကြောင့်မို့မိမိတရားအထုတ်မဲ့နေရာကိုရွေးချယ်ပြီဆိုရင် မဝေးလွန်မနီးလွန်းတဲ့နေရာဌာနမျိုးရွေးချယ်ပါကိုအထုံးမဲ့နေရာဝေးလွန်ဝေးလွန်းတဲ့နေရာလည်းမဟုတ်နီးလွန်းတဲ့နေရာလည်းမဟုတ်မဝေးလွန်မနီးလွန်းတဲ့နေရာပေါ့အဲဒီလိုနေရာမျိုးကိုရွေးချယ်ပါတဲ့နံပါတ်1နံပါတ်2အဲ့ဒီမိမိရွေးချယ်ထားတဲ့ရိတ်တာလူဝင်လူတွဲတွေနည်းပြီးတော့ စိတ်ငြိမ်တဲ့နေရာဌာနမျိုးဖြစ်ရမယ်ကိုတရားထုတ်တဲ့ရိဒါဟာလူဝင်လူတွေတွေများလူဝင်လူတွေတွေများတော့စကားတန်တွေဆူညံတန်တွေများတာပေါ့လေအဲဒီလိုဆူဆူညံညံနေနဲ့တမာရီထူတော်မှုဆိုတာမလွယ်ဘူးဆူဆူညံညံနေတဲ့မှာတမာရီရဖို့လည်းမလွယ်ဘူးသို့တော်လည်းပဲ မိမိရဲ့ကမ္မဋ္ဌာန်းဆရာရဲ့ညွှန်ကြားမှုကောင်းကောင်းနဲ့အားထုတ်မယ်ဆိုရင်လည်းပဲဆရာသမားရဲ့ညွှန်ကြားချက်အတိုင်းလိုက်နာပြီးအားထုတ်သွားရင်တော့တမာရီတွေဖြစ်စေနိုင်ပါတယ်ဒါကိုတော့ဘုန်းကြီးကိုယ်တိုင်ကြုံတွေ့ခဲ့တဲ့အကြောင်းအရာလေးကိုဘုန်းကြီးပြောပြခြင်းပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာယဟန်ရှိဝါရမှာ တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထထတောင်ထထအဲ့ဒီမှာတရားရှာပြီးတော့တရားတွေအားထုတ်တယ်အဲ့ဒီလိုသွားရလာရ တွေ့သမျှရွာတွေရဲ့တုတ်တန်သင်္ချိုင်းတွေမှာလည်းပဲရတော်ဘုရားကြီးဟာတုတ်တန်တူတွေဆောက်တည်ပြီးတော့အဲဒီလိုတရားတွေရှာဖွေပြီးတော့ ရောက်တဲ့အရတ်မှာတရားတွေအထုတ်ခဲ့ရှာဖွေခဲ့ အဲ့ဒီဆရာတော်ဘုရားကြီးရဲ့ထုတ်ပတ်တိကိုဘုန်းကြီးဖတ်မိတဲ့အခါမှာစိတ်ထဲမှာဆရာတော်ဘုရားကြီးပုံမှာကြီးညိုတာလည်းရှိတယ်။နောက်ပြီးတော့ဆရာတော်ဘုရားရဲ့ပရိယတ်တိဂုဏ်လေးပေါ့ဗျာ။အဓိကဆရာတော်ဘုရားရဲ့ပရိယတ်တိဂုဏ်လေးကိုဖတ်ပြီးတော့လေ့လာကြည့်တဲ့အခါမှာအလွန်ကိုထင်ရှားပြီးတော့စာပေပရိယတ်တိလည်းတက်ကြွလို့ ပฏิပတ်တိဘက်ကအာထုပြန်တော့လည်းပဲတမန်လောက်အာထုတာမဟုတ်ဘူးတပိတလုံးသင်္ကန်းသုံးတဲ့နဲ့ဒေါထတတောင်းဝထတကမ္မဋ္ဌာန်းဆရာရှာပြီးတော့လက်ပတ်ပြီးတော့တရားနိလန်းယူပြီးတော့အာထုတော်မူခဲ့အဲ့ဒါကိုအားကြအားကြပြီးတော့ဘုန်းကြီးယဟန်ရှစ်ဝါရမှာမာစီရိတ်တာကိုဘုန်းကြီးရောက်သွားပြီးတော့ဆရာတော်ဘုရားကြီးယဟန်ရှစ်ဝါမှာတွတ်ထွက်အာထုတယ်လို့ကိုလည်းပဲတရားအာထုမယ်ဆိုပြီးရောက်သွားတယ် အဲ့ဒီရောက်တဲ့အခါမှာဘုန်းကြီးတို့ ရှုမှတ်အားထုတ်နေတဲ့ဓမ္မယုံပေါ့ဓမ္မယုံနဲ့ကန့်ရဲ့အဲ့ဒီနေရာမှာနှစ်ထပ်ကျောင်းဆောင်နေတယ်အဲ့လိုနှစ်ထပ်ကျောင်းဆောင်နေတော့ဆောက်လုပ်နေတဲ့ဝန်ထမ်းတွေရဲ့စူတဲ့အတန်နေစကားပြောတဲ့အတန်နေစူညံတဲ့အတန်နေနောက်ပြီးတော့တက်မဲ့ဖြစ်တဲ့အရာဝတ္ထုထုတဲ့ရိုက်တဲ့အတန်နေပေါ့ အဲ့ဒီအတန်တွေကဆူညံတော့ကြားနေအဲ့လိုကြားနေတဲ့ကကိုရှုမှတ်တဲ့ကတမာတိမရဘူးပေါ့တမာတိထူထောင်လို့ကိုမရဘူးဖြစ်အဲ့လိုတမာတိထူထောင်လို့မရတဲ့အခါကျတော့ဘုန်းကြီးတရားပြပေးတဲ့ဆရာတော်ကိုဘုန်းကြီးကရှောက်တယ်ဒီလောက်ဆူညံနေတဲ့နေရာထဲမှာနေရာကနေပြီးတော့တရားရသွားတဲ့ပုဂ္ဂိုလ်များရှိပါသလားလို့ဘုန်းကြီးရှောက်တယ်ဟုတ်တယ် ကိုယ်တမာတိထူထောင်လို့ကိုမရဘူးတမာတိထူထောင်လို့မရတော့ဘုန်းကြီးကတော့ဆူညံနေတဲ့နေရာတရားရသွားတဲ့ပုဂ္ဂိုလ်များရှိပါသလားလို့ဘုန်းကြီးမေးအဲ့ဒီမှာဆရာတော်ကမ္မဒန်းဆရာတော်ကြီးကပြုံးပြီးတော့ဘုန်းကြီးကိုဗာပြောလိုက်လေဆိုတော့ဩတဲ့ဦးစင်းကအတန်နဲ့ရံဖြစ်နေတာကိုကဲကမ္မဒန်းဆရာတန့်ပြီးပြောတယ်အတန်နဲ့ရံဖြစ်နေတာကို အဲတော့ဦးဇင်းကအတန်ကိုလိုက်ပြီးတော့ရှားနေတာပဲအဲတော့ဘုန်းကြီးကပြန်ညင်းတယ်ဒီပြီးတော့မရှားဘူးဖေ။ဦးဇင်းကအတန်ကိုလိုက်နားထောင်နေတာပဲလို့ပြောတာဘုန်းကြီးကအတန်ကိုဒီပြီးတော့ရှားပြီးနားထောင်တာမဟုတ်ဘူး။ပြောတယ်။ဩဦးဇင်းတကယ်လို့နားမထောင်ဘူးဆိုရင်တဲ့ဦးဇင်းတရားဦးဇင်းရှုမှတ်လို့ရှုမှတ်တဲ့အာယုံပေါ်မှာဥစဉ်စိတ်လေးနေရင်ဒီအတန်ကဥစဉ်စီလာမှမလာပဲ။ အခုဦးစင်းကလိုက်ပြီးရှာပြီးနားထောင်နေတာအဲ့ဒါကိုဘုန်းကြီးသဘောမကျအောင်မချိနိုင်ဘူးဒါနဲ့တရက်ကြတော့အဲ့ဒီအလုံသမားတွေကနားအလုံမစင်းဘူးအလုံမစင်းတော့ဘုန်းကြီးတရားမှတ်တယ်ဟာနေတယ်ဘုဘကလူတွေလည်းမလာပါဘူးအဲ့ဒီကြတော့မှကိုကိုကိုဒီဆရာတော်ကြီးပြောလိုက်တာဟောငါအတန်ကိုလိုက်ရှာနေတယ် ဦးစင်းကအသာပဲလိုက်ရှာနားထောင်နေတယ်ဆိုအဲ့ဒီမှာသဘောပေါက်သွားတာအဲ့ဒီမှာဟိုဘက်ကအလူသမားတွေမလာတော့အတန်ကမကြားရမကြားရတဲ့ကကိုကအဲ့ဒီအတန်ကိုလိုက်ရှာအဲ့ဒီမှာသဘောပေါက်သွားအဲ့တော့ဦးစင်းတဲ့စာတအုပ်ကိုဦးစင်းစိတ်ဝင်စားစွာဖတ်နေရင်တဲ့ဦးစင်းကိုဒုတိယောက်ကလာပြီးတော့ခေါ်မယ်အတန်ပေးမယ်ဦးစင်းကြားမလားမကြားဘူးအဲ့ဒါမကြားဘူးဆိုတာအာယုံပြုတ်လို့လားမပြုတ်လို့လားလို့မေးတော့အာယုံမပြုတ်မိလို့ အဲ့တော့ဦးစင်းကအခုအာယုံပြုတ်နေလို့ကြားတာလေအာယုံမပြုတ်ရင်မကြားရဘူးအဲ့ဒီကြတော့မှဘုန်းကြီးသဘောပေါက်တယ်အဲ့ဒီကြတော့ဒီလိုဆိုရင်တပည့်တော်ဘယ်လိုလုပ်ပြီးတော့ဆက်ပြီးရှုရမလဲဆိုတော့ကြားရင်တဲ့အဲ့ဒီမိမိရှုမှတ်လေအတန်ကိုပဲရှုရှုပေါ့မိမိရဲ့ခန္ဓာကပဲပေါ်တဲ့အာယုံပဲရှုရှုတဲ့အတန်ကျဲကျဲသလောက်ကိုယ့်ဘက်ကအားထည့်တယ်ဆရာတို့ရပြောတယ် ဟိုဘက်ကအတန်ကျေရင်အတန်ဘက်ကို ကိုယ်စိတ်မရောက်အောင်ကိုရှုမှတ်တဲ့အာယုံဘောကိုအထူးအားထည့်ပါတဲ့ဥမာအပြင်ဘုန်းကြီးတို့ရှုနေတာက ဖောင်းတာပိန်တာပေါ့အဲ့လိုဖောင်းမှုပိန်မှုအာယုံဘောကိုအထူးအားစိုက်ပြီးတော့ရှုပါဆိုဟုတ်တယ်ဘိုးဘက်ကအတန်ကဘိုးကျယ်လီဘိုးအားစိုက်လီဘိုးကျယ်လီဘိုးအားစိုက်လီအဲ့ဒီတော့ အားစိုက်ပံများတော့ရှုစိတ်ကဘေးမရောက်တော့ဘူးအဲ့ဒီမှာဖောင်းတဲ့အာယုံပိန်တဲ့အာယုံဖောင်းလာတာနဲ့မှတ်လိုက်ပိန်လာတာနဲ့မှတ်လိုက်အဲ့ဒီပုံမှာအာယုံစိုက်မိသွားလိုက်တဲ့အခါကျတော့အတန်တွေကဘာသာမှမကြားတော့လုံးဝတိတ်ဆိတ်သွားတယ်ဒါကြောင့်မို့ကမ္မထမ်းဆရာကောင်းတဲ့ကမ္မထမ်းဆရာမျိုးတကယ်အတွေ့အကြုံရင့်ကျက်တဲ့ကမ္မထမ်းဆရာမျိုးကိုအမိကိုပြုတ်ပြီးတော့ အားထုတ်ရမယ်ဆိုရင်လည်းပဲဘလောက်အခက်ခဲတွေနဲ့ပဲကြုံကြုံအဲဒီကမ္မဋ္ဌာန်းဆရာကဒီအခက်ခဲကိုကျော်လွှားအောင်ညွှန်ကြားပေးနိုင်တယ်အဲဒီအခက်ခဲကိုဘုန်းကြီးကျော်လွန်ခဲ့တယ်ကျော်လွန်ခဲ့တယ်ကျော်လွန်ပြီးတော့လည်းပဲတမာတိတွေကိုခိုင်ခိုင်မြဲမြဲကြီးရခဲ့တယ်တမာတိလောက်တင်မဟုတ်ဘူးယုံနာအဖြစ်အဖြစ်ဝိပဿနာဉာဏ်နဲ့တကယ်ကိုယ်စိတ်တိုင်းကြားလောက်တဲ့ဉာဏ်ဤထိအောင် ကိုကိုကိုပြည့်စုံခဲ့တယ်လို့ယုံကြည်တယ်အခုချိန်ပြန်စဉ်းစားရင်အခုချိန်မှာငါဒီညာနေကိုငါပြည့်ပြည့်စုံစုံဖြစ်ခဲ့တယ်ဆိုတော့ကိုယ့်ဟာကိုယ်ကျင့်တတ်တယ်ဒါကြောင့်မို့ဆရာသမားကောင်းဟာတရားအထုတ်တဲ့အခါမှာလိုသလားမလိုဘူးလားအထုလိုအပ်တယ်တရားအထုတ်ရမှာဆရာကောင်းသမားကောင်းအရေးကြီးတယ်ကမ္မနာဆရာကောင်းကိုအမိခိုရရင် ကိုသွားတဲ့လမ်းကြောင်းဟာတကယ်လမ်းဆုံးတရားရောက် အေးကမ္မထဆရာကောင်းနဲ့မတွေ့ဘူးဆိုရင်ကတော့တလဲလဲနဲ့ပဲဖြစ်နေမှာဟိုဟာကောင်းလုံးလို့ဒီဟာကောင်းလုံးလို့ဟိုပုဂ္ဂိုလ်ကကောင်းလုံးလို့ဒီပုဂ္ဂိုလ်ကကောင်းလုံးလို့အဲ့ဒီမှာနီးရီစုံပြီးတော့လူဟာဟုံသွားပြီးတော့ဘာမှလည်းမရလိုက်တော့ဖြစ်သွားတယ်နီးစုံပြီးတော့ဟုံသွားတယ်ဟုံသွားပြီးတော့ဘာမှကိုတရားမရလိုက်တော့ ကိုကဟာလေးတလုံးမှတ်မိဒီဟာလေးတလုံးမှတ်မိနေကိုကိုကိုတော့တရားကြီးဝါနေပြီဆိုတဲ့အနေနဲ့ဖြစ်သွားတကယ်ဖြစ်တဲ့ဖြစ်ထိုက်တဲ့ဝိပဿနာဉာဏ်မျိုးတွေဖြစ်ဖို့ဟာအရေးကြီးဆုံးပါဒါကြောင့်မိဝဲရမယ်အကြောင်းဟာလူသူကင်းပြီးတော့စိတ်ငြိမ်ဖို့ရရောမလိုအပ်ဘူးလားနံပါတ်1နောက်ပြီးတော့မဲ့တို့ခြင်းတို့ယင်တို့ရဲ့အန္တရာယ်လည်းပဲ ကင်းဖို့မလိုအပ်ဘူးလားတရားထုတ်ရမှာနော်ဒီမှာတော့ဖြင့်ရှင်လည်းမတွေ့ဘူးယင်လည်းမတွေ့ဘူးမှတ်လည်းမတွေ့ဘူးမြန်မာနိုင်ငံမှာတော့ဓမ္မယုံထဲမှာဒီခါလေဝရှိခိကပေါ့နော်ဓမ္မယုံကဒီတိုင်းပဲဒကာဘုတ်တွေဖွင့်တာအဲဒီမှာပန်ကာပဲရှိအဲလိုဆိုတော့ နေ့လည်စောစားပြီး၁၂နာရီတရားထိုင်ခြင်းရောက်ပြီဆိုရင်အဲ့ဒီမှာရင်ကောင်ကဒုက္ခပဲရင်ကောင်ကမျက်နှာလာနာပြီပါးစပ်လာနိုင်ပြီမျက်လုံးလာနိုင်ပြီတရားကိုမှတ်လို့မရအဲ့ဒီမှာရင်ရဲ့အန္တရာယ်ကဲညာပိုင်းကြတော့ဟိုးခြင်ရကြိုက်ပြီခြင်ရဲ့အန္တရာယ်အဲ့ဒီလိုရင်ရဲ့ခြင်ရဲ့အန္တရာယ်ဒီဒါမှတ်ဆိုတာကတော့တော်တော်ကြောက်စရာကောင်းတယ်တိရစ္ဆာန်တွေကြိုက်တယ် မိကတော့မိတို့မရှိပါဘူးတိရစ္ဆာန်တွေမွေးတဲ့နေရာနာနေရင်တော့လည်းပဲရှိမှာပေါ့အဲ့ဒီရှင်တို့ရဲ့ယင်တို့ရဲ့အန္တရာယ်တွေဘုန်းကြီးတို့ကြုံတွေ့ကြရတယ်သို့တော်လည်းပဲတကယ်စိတ်တည်ငြိမ်မှုတမာတိဖြစ်လာတဲ့အခါကျတော့ဒီရှင်တို့ယင်တို့အန္တရာယ်တွေလည်းဘာမှကိုယ့်အတွက်နှောက်ယှက်မရှိတော့ပါဘူးယင်နာလို့လည်းပဲကိုယ့်ရဲ့တရားမှတ်ရှုမှတ်မှုကို မပြတ်ခဲ့ပါဘူးရှင်တွေကြိုက်လို့လည်းပဲ ဘာမှရှုမှတ်မှုမပြတ်ခဲ့ပါဘူးရှုနိုင်ခဲ့ပါခုဒီနိုင်ငံမှာတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေကြတော့အားလုံးရှင်အန္တရာယ်မရှိဘူးရှင်အန္တရာယ်မရှိဘူးဘုန်းကြီးလေဘုန်းကြီးရဲ့ရန်ကုန်ရိပ်သာမှာအဲ့ဒီလိုအန္တရာယ်ကင်းအောင်ဆိုပြီးတော့ဘုရုံးကဘုန်းကြီးဓမ္မယုံကြီးစောက်ခဲ့တယ်အဲ့ဒါလည်းသူ့အတိုင်းတန်နဲ့သူ ကြီးပါတယ် အခု2020ခုနှစ်2019ခုနှစ်ကျတော့18ခုနှစ်ကဆောက်တာပေါ့2018ခုနှစ်ကဓမ္မဝန်ကြီးကိုအကုန်လုံးပြန်ဖြတ်ပြီးတော့ပြန်ဆောက်တယ်အကြီးကြီးနှစ်ဆလောက်ကြီးတယ်ဓမ္မဝန်ကြီးပြန်ဆောက်အဲ့လိုဆောက်ပြီးတော့ယောဂီတွေချမ်းသာဖို့အတွက်အခုဒီမှာလိုပဲယောဂီတွေအေးချမ်းချမ်းနဲ့ရှုမှတ်နိုင်ဖို့အတွက်ဘဲကွန်းနေဘုန်းကြီးအားလုံးတက်ပေးထားတယ် နောက်ပြီးတော့အေကွန်းတွေတက်ပြထားတဲ့အတွက်ကြောင့်မို့တရားဟုတ်တွေလည်းဖွင့်စီရမလို့တော့အဲလိုတရားဟုတ်တွေနဲ့လုံပိတ်ထားတာဖြစ်တဲ့အတွက်ရှင်ရဲ့အန္တရာယ်ရှင်ရဲ့အန္တရာယ်လေးအတော်ကိုကင်းပြီးတော့ယောဂီတရားထုတ်ရတဲ့ပုဂ္ဂိုလ်တွေအထူးချမ်းချမ်းသာသာအထုခွင့်ရသွားတယ်။တသင်္ကန်းဆိုရင်လည်းပဲဘုန်းကြီးတို့တကယ်ကိုအရှင်းနဲ့ဒီနိုင်ငံမှာရှိတဲ့ လေရင်ကွင်းတို့ဘာလို့တခြားနေရာတွေရှိတယ်အဲ့လိုပုံစံမျိုးနဲ့သတ်စင်ကန်းတွေကိုလည်းပဲခြားခြားနာနာအဆင်မြင့်မြင့်နဲ့ကုချေကန်းတွေကစပြီးတော့ဘုန်းကြီးတို့အခုဆိုရင်အကုန်ပါပါတယ်ဓမ္မယုံမှာလည်းပဲဓာလီကာကစပြီးတော့တက်ဆင်ပေးထားတယ်အားလုံးပဲအသက်ရွယ်ကြီးရင်လို့ဝိချေသမားတွေဆိုရင်လည်းပဲဓာလီကာကနေပြီးဓမ္မယုံမှာတက်လို့ရတယ်ဆွမ်းသားကြောင့်မှာတက်လို့ရတယ် အဲဒီလိုတတ်စင်ကန်းထဲမှာလည်းပဲဒီတတ်စင်ကန်းတွေအကုန်လုံးအမျိုးသားပဲအမျိုးသမီးပဲအဲလိုဝိချင်းနဲ့တွားတဲ့နေရာဌာနတွေထိအောင်အားလုံးစင်ပြေအောင်ဆောင်ရွက်ပေးထားတာဖြစ်ပါဒါကြောင့်မို့မိမိမိဝဲရမယ့်အကြောင်းဟာမိမိအတွက်အားလုံးအဆင်ပြေတဲ့အကြောင်းဖြစ်ရမယ်။နောက်ပြီးတော့လူသူကင်းပြီးတော့စိတ်ငြိမ်တဲ့နေရာဖြစ်ရမယ်။နောက်နံပါတ်3က

ရလိုတဲ့နေရာမျိုးခုဘုန်းကြီးတို့ဘုန်းကြီးရိတ်တာမှာတော့နေရာထိုင်ခင်းကျင်းလို့ဒီလိုလုပ်မထားပါဘူးမဟာစီတန္တရရိတ်တာကြီးထဲမှာတော့အဲဒီလိုယောဂီများအတွက်အသုံးအဆောင်ပစ္စည်းဟူသည်များတွေရလွယ်အောင်ဆိုပြီးတော့အဲဒီမှာဆိုင်လေးတစ်ဆိုင်တတ်မှတ်ပြီးတော့လုပ်ပြီးထားပါတယ်အားလုံးတတ်မှတ်ပြီးထားပါတယ်အားလုံးကော်ဖီခေါက်ဆွဲကြောင်းမုံ စသည်ပေါ့နောက်ပြီးတော့ညနေဆိုရင်အချူရီအေးဘူးစသည်အဲ့ဒါတွေလွယ်လွယ်ကူကူနဲ့ရနိုင်အောင်ဆိုပြီးတော့မာစီဧတာကြီးမှာတော့ဆိုင်လေးအဲ့လိုဟာလေးတွေ့ပြီးတော့ဆောင်ရွက်ပေးထားပါတယ်အဲ့ဒီလိုယောဂီသူတော်စင်တွေကိုလိုရှိတဲ့ပစ္စည်းတွေကိုဘာမှခက်ခဲမရှိလွယ်လွယ်ကူကူနဲ့ရလွယ်တဲ့နေရာမျိုးဒါကြောင့်မို့တရားအထုတ်တဲ့အခါမှာလည်းပဲဈေးဝါလူရင်ဈေးဝါရလွယ်တဲ့နေရာမျိုး စားဖို့တော့ဖို့လူရင်စားဖို့တော့ဖို့ ရလွယ်တဲ့နေရာမျိုးလေးဖြစ်ရမယ်တဲ့နံပါတ်၄နံပါတ်၅ကမိကောင်းရှိရမယ်နံပါတ်၅ကဘာရှိရမှာလဲမိကောင်းဆိုတာကဘုန်းကြီးတို့ကလျာဏမိတ်တာတာမန်မိတ်ဆွေကောင်းမဟုတ်ဘူးကမ္မထမ်းဆရာကောင်းကိုပြောတာเจ้าကြီးဟာဘလောက်ပဲကောင်းကောင်းဘလောက်ပဲစားစရာတောက်စရာတွေဘလောက်ပဲပြည့်စုံအောင်ကြွေးကြွေး တရားကိုကောင်းမွန်စွာပြပေးနိုင်တဲ့ဆရာကောင်းတမန်ကောင်းမရှိရင်တရားတကယ်လူကျင်တဲ့ပုဂ္ဂိုလ်အတွက်အဲ့ဒီအကြောင်းဟာမိဝဲသင့်သလားမမိဝဲသင့်ဘူးလားလုံးဝမမိဝဲသင့်ကိုကတရားလူကျင်တာစားစားကျင်တာမဟုတ်ဘူးနေရာထိုင်ခင်းကောင်းမွန်စွာနဲ့နေကျင်တာမဟုတ်ဘူးကိုလူကျင်တာကတရားဒါကြောင့်မို့ဘလောက်ပဲနေရာထိုင်ခင်းကောင်းမွန်စွာထားထား ဘလောက်ပဲစားပွဲတောက်ပွဲတွေဘလောက်ပဲကောင်းအောင်ကြွေးကြွေးအဲ့ဒီတရားပြပေးနိုင်တဲ့နိလန်းမှန်ကန်စွာညွန်ပြပေးနိုင်တဲ့ကမ္မထဆရာလို့ဆိုတဲ့ကလျာဏမိတ်တာမိတ်ဆွေကောင်းမရှိဘူးဆိုရင်ဒီเจ้าကိုသွားဖို့မသွားသင့်နဲ့မမိဘူးမမွေဝဲသင့်တဲ့အကြောင်းပဲဒါကြောင့်ကလျာဏမိတ်တာဆိုတဲ့ဆရာကောင်းနိလန်းမှန်စွာညွန်ပြပေးနိုင်တဲ့ကမ္မထဆရာကောင်းရှိဖို့လိုသလားမလိုဘူးလား လိုအပ်တယ်အဲ့လိုကမ္မဋ္ဌာန်းဆရာကောင်းကိုမှီဝဲပါဒါကြောင့်မို့ကျောင်းရဲ့အင်္ဂါ၅ပါးမှာမဝေးလာခြင်းလူသူရှင်း၍ကင်းစိတ်အတန်မှဲ့ခြင်းရန်နဲ့ပစ္စည်းလဲလွယ်မိကောင်းရဲ့ငါးသွယ်ကျောင်းအင်္ဂါတဲ့ဆောင်းပုဒ်လေးခေတ္တလေးဆိုကြည့်မယ်မဝေးလာခြင်းလူသူရှင်း၍ကင်းစိတ်အတန် မဲချင်းရန်နဲ့ပစ္စည်းလဲလွယ်မိကောင်းရဲ့ငါသွဲကြောင့်အင်ကမဝေးလာခြင်းလူသူရှင်း၍ကင်းစိတ်အတံမဲချင်းရန်နဲ့ပစ္စည်းလဲလွယ် မိကောင်းရဲ့ငါသွဲကြောင်းအင်ကမိမိမိဝဲရမယ့်ကြောင်းဟာအဲ့ဒီအင်္ဂါ၅မျိုးထဲမှာနံပါတ်5ဖြစ်တဲ့ကလျာဏမိတ်တာဖြစ်တဲ့ဆရာကောင်းတမာကောင်းမိမိကိုနိလန်းမှန်ကန်စွာနဲ့လမ်းပြပေးနိုင်တဲ့အဲ့ဒီကမ္မထာဆရာကောင်းဟာအရေးကြီးဆုံးပါပဲ အဲ့ဒီပုဂ္ဂိုလ်မှမရှိရင်ဒီเจ้าကြီးဘလောက်ကောင်းကောင်းဘလောက်ပဲပုံများပုံများဘလောက်ပဲဘုန်းကြီးတဲ့နေရာဖြစ်ပါစေကိုလိုချင်တဲ့တရားကိုမပေးနိုင်တဲ့အတွက်ဒါမိဝဲရမယ်အကြောင်းမဟုတ်ဘူးဒါလေးကိုသဘောပေါက်ဖို့နောက်နံပါတ်2ကဂောစရာဂောစရာဆိုတာစွမ်းခံရွာခုဘုန်းကြီးတို့ယောဂီများမှာစွမ်းခံစရာမလိုဘူးလေဒါလို့ဒီမှာတတ္တတရားနဲ့ပြည့်စုံကြတဲ့ အလူရှင်များကလည်းပဲနာနဲ့အာယုံချင်းအာယုံစွာနေနေစွမ်းချင်းနေစွမ်းညံ့နေအေးချင်းအေးစသည်ဖြင့်လူရန်နေပြီဖြစ်တဲ့အတွက်မိမိတို့တပိတ်ပတ်ပြီးတော့ရွာစဉ်နဲ့ပြီးတော့ဆွာခံเสียမလိုတော့တဲ့အတွက်ဆွာခံရွာလည်းအထူးမလိုအပ်တော့ဇာဘုတော့ဘုအာလုံးဆွမ်းသားကြောင်းကအာလုံးပြည့်စုံနေပြီဖြစ်တဲ့အတွက်ဂောဇရဆိုတဲ့ဆွာခံရွာနေရာမှာလည်းပဲပြည့်စုံနေပြီ နောက်နံပါတ်3ကဘာလဲဆိုတော့ဘတ္တဘတ္တဆိုတာကစကားပေါ့တရားအထုတ်တဲ့အခါမှာယောဂီပုဂ္ဂိုလ်များအထူးအဖြင့်ဝစီဘိတ်ဆိုတာမျိုးမသုံးပေမဲ့တကယ်တော့ဝစီဘိတ်လို့ဘုန်းကြီးတို့သုံးပြီးတော့တရားစခန်းလုပ်လို့မဖြစ်ဘူး။ဘာကြောင့်မဖြစ်တာလဲမြတ်စွာဘုရားလုံးဝခွင့်မပြုဘူးအဲ့ဒါ။မြတ်စွာဘုရားဝစီဘိတ်ဆိုတဲ့ဟာကိုလုံးဝခွင့်မပြုဘူး မြတ်စွာဘုရားလက်ထက်ကသတင်းဝါလာကျွတ်ပြီဆိုရင်ယဟန်တန်ဃာတော်တွေမြတ်စွာဘုရားထံမှာတောကနေပြီးတော့တရားတွေအထုတ်ပြီးပြန်လာကြတယ်ပြန်လာကြတဲ့အခါကာလမှာမိမိတို့ရဲ့အဲ့ဒီမှာနေထိုင်အထုတ်မှုဒါလေးတွေကိုမိမိတို့ရဲ့အတွေ့အကြုံတွေအားလုံးရှောက်ကြတယ်မိမိတို့အထုတ်ခဲ့ရင်လည်းအထုတ်ခဲ့ရင်မိမိတရားတွေပြည့်စုံခဲ့ရင်လည်းပြည့်စုံခဲ့တာတွေရှောက်ကြတယ်အဲ့ဒီမှာယဟန်တော်အချို့အချို့ယဟန်တော်များကတပည့်တော် တောရမှာနေထိုင်ပြီးတော့ဒီပြီးတော့စကားတခွန်းမှမပြောဘဲနဲ့ဒီပြီးတော့တရားဦးနဲ့တူတပားနဲ့တပားစကားမပြောစတန်းဆိုပြီးတော့အဲ့လိုမပြောဘဲနဲ့တပီတို့ကြင်ကြံအထုတ်ခဲ့ပါတယ်ဗျာဆိုပြီးတော့မြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတာလို့မခေါ်ဘူးဗျာအဲ့ဒီပုဂ္ဂိုလ်တွေကိုတိရစ္ဆာန်နဲ့တောင်နှိုင်းပြောဒါကြောင့်မို့ဝစီပိဆိုတဲ့တရားစခန်းမျိုးဟာမြတ်စွာဘုရားနှစ်သက်တဲ့တရားစခန်းမျိုးမဟုတ်ဘူး သို့တော့မလိုအပ်တဲ့စကားကိုတော့မပြောရဘူးလေမိမိတို့ပြောသင့်ပြောထိုက်တဲ့စကားကိုတော့ပြောရမယ်အခက်အခဲကြုံလာတယ်မပြောဘဲနဲ့နေလို့ဖြစ်ပါမလားမဖြစ်နိုင်ဘူးလေအဲ့ဒီမှာပြောရတယ်လူရင်းတူရှင်းပြောရတယ်ဒီနေ့ကဘုလိုကြီးဥဩဒရာနေပြီးတော့စကားပြောရင် လူရင်း တူရှင်းပြောပါ ပြောရတယ်ပြောခွင့် ပြောဖို့အခွင့်အရေးကြုံလာတယ်တခြားစကားခုနကရွာစကားရစကားတွေမပြောနဲ့မိသားစုစကားတွေသာသမီစကားတွေဒီလိုအကြောင်းအရာတွေတောကြောင်းတောင်ကြောင်းတွေမပြောနဲ့ပြောရမယ့်စကားကဘာလဲဆိုတော့တရားနဲ့စတဲ့စကားတဲ့မြတ်စွာဘုရားခွင့်ပြုတာတရားနဲ့စတဲ့စကားဆိုတာကအလိုနည်းခြင်းနဲ့စတဲ့စကားအလိုနည်းတယ်ဆိုတော့ချမ်းသာတာပေါ့အလိုကြီးတဲ့ပုဂ္ဂိုလ်ကမချမ်းသာဘူးလေ လူကြီးတွေဆိုတာစားစရာဆိုရင်လည်းမနဲ့ဆိုရင်ဟိုကလေးကျွေးနေတယ်ဟိုကမကြိုက်ဘူးဟိုဟောမှစားဒီဟာမှစားကဲစားစရာတွေစုံအောင်ထားကန်တော့လည်းပဲဟိုကလေးယူခဲ့ဦးဒါလေးယူခဲ့ဦးဟိုကလေးပြေးပါအောင်ဒါလေးပြေးပါအောင်ဆိုလူကြီးတာနိနောက်ပြီးတော့ရောင်ရဲတာနိရှိတဲ့နေရာလေးနဲ့ရှိတာလေးနဲ့ရောင်ရဲရဲရောင်ရဲတင်းတယ်ရမှာကိုမရောင်ရဲဘူးဟိုကမပါဘူးလားဒီကမပါဘူးလားစသည်ဖြင့်အဲ့ဒီလို ဟာမျိုးတွေကိုရှောင်ကျင်ပြီးတော့အလိုနေခြင်းနဲ့စတဲ့စကားမျိုးရောင်ရဲလွယ်ခြင်းနဲ့စတဲ့စကားမျိုးတကယ်လို့မရောင်ရဲနိုင်ရင်လည်းအိုးကိုစားတော့စားဖို့လာရမှလို့ဒီဟာရှိတာလေးနဲ့ပဲဒါလေးကိုမကြိုက်ရင်ဒါလေးနဲ့သုံးဆောင်လိုက်ဒီဟာမကြိုက်ရင်ဒီဟာလေးနဲ့သုံးဆောင်လိုက်အဲ့ဒီလိုနဲ့ပဲကိုယ့်ကိုရောင်ရဲလွယ်ခြင်းနဲ့စတဲ့စကားမျိုးလေးတွေပြောတာကိုပဲမိမိတို့ပြောပြပြောရမယ်တဲ့ နောက်ပြီးတော့အပေါင်းဖော်နဲ့စုဝေးပြီးတော့နေတာမျိုးရှောင်ရမယ်နောက်ပြီးတော့စူးစူးညံညံပြောဆိုတာမျိုးတွေရှောင်ရမယ်နောက်ပြီးတော့လုံးလဝရိယစိုက်ပြီးတော့ကြိုးစားအထုတ်မှုနဲ့မြတ်စွာဘုရားလက်ထက်တော်ခက္ကလတုန်းကကိုယ်နဲ့အသက်ကိုမငဲ့ကွက်ဖင်းနဲ့ရေးဆက်ဆက်သဘောထားပြီးကြိုးစားအထုတ်တဲ့ပုံကိုယ်ကြီးအများကြီးပေါ်ထုတ်နေတယ်အများကြီးလည်းရှိတယ်အဲဒီလိုပုံကိုမျိုးတွေလိုပဲမိမိတို့လည်းပဲ ခုနှစ်ရက်တာလေးအထုတ်ခွင့်ရဘုန်းကြီးဆိုရင်ဒီမှာမရောက်ဖြစ်တာ၃နှစ်တန်းဒီနှစ်မှရောက်ဖြစ်အဲတော့ဒီနေ့ရောက်ဖြစ်တဲ့အခါကျတော့ဒီမှာခုနှစ်ရက်တာနေရာဖြစ်တရားစခန်းလေးဖြစ်ဒီတရားစခန်းဝင်ဖို့အတွက်ဘုန်းကြီးတို့ယောဂီများအချိန်ကြီးအားနေတဲ့ပုံကိုယ်တွေမဟုတ်ဘူးခုအလုံးနဲ့ကိုခုမိသားစုတွေနဲ့ကိုအလုပ်တွေနဲ့ကိုကိုတောင်ဝင်တွေနဲ့ကိုအဲတော့ဒီတရားစခန်းလေးကိုဝင်ဖို့အတွက်ဖွင့်နေယူရ အဲ့မှာခုနေယူပြီးတော့ရအောင်ယူပြီးတော့မှဒီတရားစခန်းရောက်လာပြီးဒီရောက်တဲ့ကဟိုလိုပြောဟိုစကားပြောရင်းနဲ့အပေါင်းဖော်နဲ့အတူတူစကားပြောလိုက်နေလိုက်စားလိုက်တောက်လိုက်ဒီလိုနဲ့သာအခြေအနေဖြုံးထိသွားမယ်ဆိုရင်မိမိတရားဝင်ရတာတရားအထုကတရားရိပ်တာဝင်ရတဲ့အကျိုးအနပ်ပါမလားအကျိုးရောရပါမလားမင်းမနေ့ကပြောတဲ့အတိုင်းပဲခုအတွက်အကျိုးမရှိတော့ဘာအကျိုးမှမရကုသိုလ်လည်းမရ ပညာလည်းမရတကူလည်းမရစီးပွားလည်းမဖြစ်အဲဒီလိုအကျိုးမရှိရင်ကိုယ့်အတွက်ဒီနေ့ဟာဆုံးရှုံးတာနစ်နာတာအချင်းရဲ့ဝမ်းမြုံမှုကိုခံရဒါကြောင့်မို့လုံးနာဝရိယစိုက်ပြီးတော့ငါရတဲ့ခွင့်လေးရတဲ့အချိန်လေးကိုငါကြိုးစားမယ်အချိန်နဲ့တပြေးညီငါရအောင်ကြိုးစားမယ်နေ့လည်နေခင်းမှာစွန်းစားပြီးခဏတည်းနားကျင်တယ်ဒါမှငါမနာတော့ငါဒီချိန်လေးကိုငါဈဉ္ညာမှတ်ပြီးနေပဲမှတ်နေတော့မယ် ဓမ္မမို့ငါခမ်းမှလည်းသွားပြီးတော့ငါတရားလေးရက်ပြီးတော့မှတ်နေလိုက်စသည်ဖြင့်ပေါ့အဲ့ဒီလိုကိုယ့်ဟာကိုကြိုးစားအားထုတ်မှုနဲ့စက်တဲ့စကားဒီလိုပဲကြိုးစားကြစို့ဒီလိုပဲအားထုတ်ကြစို့ငါတို့အချိန်တွေကငါတို့အတွက်အင်မတန်မှဆင်းရဲတယ်အချိန်ကနည်းတယ်အဲ့ဒီတွေကနေပြီးတော့ငါတို့ရအောင်ရုံးထွက်ပြီးတော့ဒီတရားလေးအားထုတ်ရတယ်ငါတို့စကားပြောနေတာနဲ့အချင်းကုန်ခံလို့မဖြစ်ဘူးအိတ်နေတာနဲ့ငါတို့အချင်းကုန်ခံလို့မဖြစ်ဘူးငါတို့တရားအားထုတ်ဖို့လာတယ်တရားပဲအားထုတ်မယ်ဆိုတဲ့ အဲ့ဒီလိုလုံလဝိရိယနဲ့စတဲ့စကားမျိုးဒီလိုစကားမျိုးသာပြောရအခြားစကားတွေမပြောရဒါမှမဟုတ်မြတ်စွာဘုရားကစကားမပြောဘဲနဲ့ကျင့်တာကိုလုံးဝခွင့်မပြုသို့တော့ပြောရမလားမပြောနဲ့ဒီလိုစကားတွေမပြောနဲ့ဒီလိုစကားတွေမပြောနဲ့ဒီလိုတရားနဲ့စတဲ့စကားကိုသာပြောရမယ်ဒီလိုလုံလဝိရိယနဲ့စတဲ့စကားပြောရမယ်တိလနဲ့စတဲ့စကားပြောရမယ်တမာရီနဲ့စတဲ့စကားပြောရမယ်ပညာနဲ့စတဲ့စကားပြောရမယ် အဲ့လိုတရားနဲ့ဆက်တဲ့စကားမျိုးကိုသာပြောပါအဲ့လိုစကားမျိုးကိုပဲပြောတဲ့ပုဂ္ဂိုလ်ကိုမှီဝဲပါတဲ့နံပါတ်3နောက်နံပါတ်4ကပါလို့ပုဂ္ဂလာပုဂ္ဂလာဆိုတာအတူနေပုဂ္ဂိုလ်ပေါ့တခမ်းနဲ့အတူတူနေရတဲ့ပုဂ္ဂိုလ်တခမ်းနဲ့အတူတူနေရတဲ့ပုဂ္ဂိုလ်ကြီးအတူတူနေကြလို့ရှိရင်ဘုန်းကြီးတို့ဒီတယောက်က ကိုခန်းလေးနဲ့ရောက်တယ်ခဏလေးကြိုးလေးဆံကောင်းဆန့်ခိတ္တကနာ တရားလေးမှတ်နေလိုက်ဘုဒ္ဓယောက်ကတကားပေါ့အခန်းထဲကဝင်လိုက်ထွဲလိုက်ဝါးရီနှိုက်လိုက်ဓာရီနှိုက်လိုက်ဝါးရီယူလိုက်ဓာရီယူလိုက်ထွက်သွားလိုက်ပြန်ဝင်လာလိုက်ဟိုအခုတော့ကျွတ်ကျွတ်အိတ်ကမရှိတော့လို့ရှားတော့ပါကျွတ်ကျွတ်အိတ်နှိုက်တာဆိုရင်အတင်းဆူတာဒါဘုန်းကြီးတို့မြန်မာနိုင်ငံမှာအဲ့ဒါကဒုက္ခဒါကြောင့်မို့ဘုန်းကြီးတို့တရားအထုတ်တဲ့နေရာမှာကျွတ်ကျွတ်အိတ်မယူရဆိုပြီးတော့တန်းနေယူရတယ်ဒီကျွတ်ကျွတ်အိတ်ပဲလက်ကနှိုက်နေတယ် လက်ကနိုင်တော့ तू ကတော့ तू ကသူတော့ကြားချင်မှကြားမှာပေါ့ဘေးကတရားတကယ်ရှုမှတ်နေတဲ့ပုဂ္ဂိုလ်တို့ကြတော့အနှောက်ယှက်ပဲ तू ကအတင်းမြည်တာအဲ့ဒီချွတ်ချွတ်တန်နေရအဲအဲ့ဒီလိုနှစ်ယောက်ကစိတ်သဘောထားချင်းမတူဘူးဆိုရင်ဒီခန်းနဲ့နေရတာစိတ်မချမ်းသာတော့တရားအထုတ်လို့ရပါမလားမရဘူးတရားကိုအနှောက်ယှက်မဖြစ်ဘူးလားအနှောက်ယှက်ဖြစ်နေတာဒါကြောင့်မို့အတူနေပုဂ္ဂိုလ်ဟာကိုယ်နဲ့စိတ်တူသဘောလိုပုဂ္ဂိုလ်မျိုးဖြစ် ကိုယ်နဲ့တရားအထုတ်ဖို့လာတယ်ဆိုတဲ့ကူကရည်ရွယ်ချက်တူးနေရမယ်။အေးကိုကြိုးစားတယ်လို့သူကြိုးစားမယ်။သူကြိုးစားတယ်လို့ကိုလည်းကြိုးစားမယ်။နောက်ဆုံးကိုယ်အဆန်းကိုယ်ခန်းကိုယ်အဆောင်အချိန်မှလွဲပြီးကြံတဲ့အချိန်ခန်းကိုမဝင်။ဒါဘုန်းကြီးတို့အထုတ်ခဲ့တော့မှဒီတိုင်းအထုတ်တာ။ဘုန်းကြီးတို့အခန်းထဲကိုဝင်ပြီးတော့နားတာမျိုးဘာတစ်ခုမှမလုပ်ခဲ့ ရေချိုးခြင်းလေးတစ်ခုပဲဝင်ပြီးတော့ကိုသင်္ကန်းလေးယူတာသင်္ကန်းလေးနဲ့ဆက်ပြန်မြတ်သုတ်ဘောစသည်ဒါလေးယူတာဒါပဲရှိတယ်။ကြံတဲ့အချိန်လေးမှာခန်းထဲမှာဘုန်းကြီးတို့အချိန်ဖြုံးနောက်ပြီးတော့ညအချိန်ဒီလိုတမာရီတွေအားကောင်းပြီးရပြီဆိုရင်ဘုန်းကြီးတို့တလရဲ20ကျော်ရဲ20ကျော်လောက်တည်းကဘုန်းကြီးကိုယ်ဆောင်ကိုခန်းထဲမှာကြုံခင်မာစီရိတ်တာကြီးထဲမှာ ကျောင်းတက်ကြီးရဲ့အလယ်မှာတင်ကြောင်းကြီးရှိတယ်အဲ့ဒီတင်ကြောင်းကြီးကတကားပေါက်ဖွင့်တာအဲ့ဒီဖွင့်ထားတဲ့ကညဆိုရင်အဲ့ဒီတင်ကြောင်းကြီးပေါ်မှာသွားပြီးတော့တပါးလဲတရားထိုင်ပြီးရှုမှတ်နေတယ်သူမူစီအောက်ကိုလျှောက်တယ်ဈဉ္ညာလျှောက်ရင်တော့အောက်မှာဆင်းလျှောက်အဲ့ဒီမှာပဲထိုင်ပြီးရှုမှတ်အဲ့ဒီလိုနဲ့ပဲတရားကိုကြိုးကြိုးစားစားအထုခဲ့ကိုခံကိုဆောင်ဆိုတာရေချိုးချိန်လောက်ပဲပြန်ပြီးတော့ကြံတဲ့အချိန်တွေမှာဘုဓမ္မခမ်းမာတဲ့တရားအထုတဲ့နေရာမှာပဲဘုန်းကြီးတို့အချိန်ကို လွန်မြောက်စေခဲ့ဒါကြောင့်မို့တရားအားထုတ်ကြပြီဆိုရင်လည်းပဲအတူနေပုဂ္ဂိုလ်တခါနဲ့အတူနေရတဲ့ပုဂ္ဂိုလ်တဆောင်နဲ့အတူနေကြတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကြီးချင်းချင်းစိတ်တူသဘောတူတရားကိုတကယ်တမ်းလိုလားတဲ့ပုဂ္ဂိုလ်အချင်းချင်းမှမိဝဲရအဲ့လိုမဟုတ်ဘဲနဲ့စကားပြောတဲ့ပုဂ္ဂိုလ်မိဖွဲတဲ့ပုဂ္ဂိုလ်ဘာအကြောင်းအရာတွေညာအကြောင်းအရာတွေရှောက်ပြီးသူအိမ်တွင်းရေးတွေပြောတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးကိုရှောင်ပါတဲ့ တရားကိုတကယ်ကြိုးစားနေတဲ့ပုဂ္ဂိုလ်ကိုသာမှီဝဲပါတယ်နံပါတ်၄နောက်နံပါတ်၅ကဘာလဲဆိုတော့မှီဝဲရမယ်တရားတွေမှာခုနှစ်ပါးရှိဘယ်နှပါးပါလိမ့်မယ်ခုနအခုခုနှစ်ပါးတွေကဘယ်နှပါးပြီးသွားပြီလဲမင်းတို့ငိုက်နေမှာဆိုလို့ဘုညာထထမေးတာအဲတရားဆရာတရားဆရာတော်ကြီးလည်းဘုညာအတန်နဲ့မဟောတာအတန်နဲ့မဟောတာတော့ ယောဂီတွေငိုက်နေမှာဆိုတော့ဘုန်းကြီးကဒါဟုတ်လှန့်လှန့်ပြီးတော့ပြန်မေးကြည့်ရဟောငိုင်မြငိုက်နေသလားအိမ်နဲ့အိပ်ပျော်နေသလားဆိုပြီးတော့လှမ်းပြီးမေးရအခု၄ပါးပြီးသွားနံပါတ်ပြီးသွားပြီလေနောက်မိဝဲရမှာကဘောဇနာဘောဇင်နဲ့ဆွမ်းဘောဇင်အဲ့ဒီဆွမ်းဘောဇင်ကလည်းပဲပြည့်စုံမှာအဲ့ဒီဆွမ်းဖုံးပေးရတဲ့အခါမှာမပြည့်မစုံ ဖုံးပေးရရင်တရားမှတ်လို့မရဘူး အဲ့ဒီတရားမှလည်း तू ကနှောက်ရတစ်ခုပဲတရားမှလည်းနှောက်ရတစ်ခုကိုမကြိုက်တာတွေကြီးတွေပဲကျွေးနေတယ်ဆိုရင်စွမ်းကြောင်းသွားမှာကိုမသွားကျင်တော့မသွားကျင်တော့အဲ့တော့ဘောဇနတပ္ပါယမြောက်ဘူးဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကယဟန်တော်များမြတ်စွာဘုရားထံကနေပြီးတော့ကမ္မထံယူပြီးတော့တောထဲမှာ တင့်တော်ရနေရာဌာနကိုသွားပြီးတော့တရားအထုကြကိုသွားကြတဲ့အခါမှာရွာကြီးတရွာပေါ့ရကန်းရွာကြီးတရွာကိုရောက်သွားတယ်အဲ့ဒီရကန်းရွာကြီးတရွာရောက်သွားပြီးတော့အဲ့ဒီမှာသောကံဝင်ညာဝင်ညာတဲ့အခါကျတော့ရကန်းရွာကြီးရဲ့အကြီးအမှုဖြစ်တဲ့ပုဂ္ဂိုလ်ရဲ့မိခင်ကြီးပေါ့အဲ့ဒီမာတိကာမတာအဲ့ဒီမိခင်ကြီး ခြံရောက်သွားတဲ့အခါကလန့်ကြတော့တန်ဃာတော်ရှင်များများကိုမေးလျှောက်ပဲအနေကြွလာတာလည်းဘယ်လိုလဲဆိုဒီလိုဒီလိုပဲဝါဆိုဖို့နိကန့်နေပြီဖြစ်တဲ့အတွက်ကြောင့်ဝါဆိုကြောင့်ရှာရင်းနဲ့ဒီလိုကြွလာတဲ့အကြောင်းပြောတော့အဲ့ဒီမှာရှင်ဘုရားတို့ဒီလိုဆိုရင်ကြောင်းအတွက်တော့မပူပါနဲ့ဗျာတပည့်တော်ပဲတောင်းယူပေးပါမယ်ဆိုပြီးတော့အဲ့ဒီမှာသူကလည်းဩဇာအာဏာကြီးတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာတန်ဃာတွေအတွက်ကြောင်းတလုံးစီကြောင်းတလုံးစီစောက်ခိုင်းရတယ် ကျောင်းတလုံးဆိုတော့ခုခေတ်လိုကျောင်းကြီးတွေတော့မဟုတ်ဘူးပေါ့တခါရင်ဟိုဝါနဲ့ဓဏီနဲ့တက်ကလေးတွေနဲ့တင့်တော်သလိုပေါ့ဓဏီမိုးဓဏီကာပေါ့စသည်ပေါ့အဲ့လိုကျောင်းမျိုးလေးတွေပေါ့တို့ကျောင်းမျိုးတွေအဲ့ဒါတွေဆောက်ပြီးတော့မှတန်ဃာတော်ရှင်မြတ်တွေဆွမ်းအတွက်လည်းပဲရှင်ဘုရားများဘာမှပူပင်ကြောင်းကြမှုမရှိပါနဲ့တပည့်တော်တို့ပဲ စွမ်းအတွက်တာဝန်ယူရမယ်ဗျာဆိုပြီးတော့ရှင်ဘုရားများတရားကိုပဲအေးချမ်းစွာအထုတော်မူကြပါဆိုပြီးတော့လျှောက်ထားပြီးတော့စွမ်းနဲ့လှူဒန်းအဲ့ဒီမာတိကမှာလည်းဒကမာကြီးကကောင်းဆောင်ပြီးတော့အခြားဆုံးဝကွန်းဝပြုစုတဲ့ပုဂ္ဂိုလ်တွေခုဒီမှာဓမ္မနန္ဒဝိဟာရမှာစွန်းဝေယဝဆပြုတဲ့အဖွဲ့အစည်းတွေလို့ပေါ့အဲ့ဒီမှာလည်းပဲမာတိကမာတာဒကမာကြီးဥဆောင်ပြီးတော့အဲ့ဒီမှာအဖွဲ့အစည်းတွေတန်ဃာတော်ရှင်မြတ်တွေရဲ့စွန်းကွန်းဝေယဝဆ ချဲပြုတ်ပြီးတော့လောင်းတူဖို့ရတဲ့အစီအစဉ်တွေကိုအားလုံးအဖွဲ့ကနေပြီးတော့တာဝန်ယူပြီးတော့ဆောင်ရွက်လောင်းတူအဲဒီလိုလောင်းတူပြီးတော့တန်ဃာတော်တွေကို ပြုစုနေပါလေဒီနေ့မှာတန်ဃာတော်ရှင်များများသတင်းသုံးတဲ့နေရာဌာနစီကိုဒီမှာတိကမတာတကမကြီးကသွားနောက်ကနောက်ပါ သူမှလည်းပဲသို့သောကဖို့အသိနေနဲ့ပို့သွားအဲ့ဒီကျောင်းရောက်တဲ့အခါမှာတန်ဃာတစ်ပါးမတွေ့ဘူးအဲ့ဒီကျောင်းလေးတွေ တန်ဃာတွေတပါးမှမတွေ့ဘူးမတွေ့တဲ့အခါကျတော့တလဲလဲနဲ့ပေါ့ဘယ်မရမှလည်းမသိဘူးတန်ဃာတွေလည်းတပါးမှမတွေ့ဘယ်မှသွားကုန်ကြပါလိမ့်အဲဒီမှာဒီတိုးချောင်းနေလာနေတဲ့တောင်ရလုံနေတဲ့ပုဂ္ဂိုလ်တကူကနေပြီးတော့တန်ဃာတော်ရှင်မြတ်များကိုဖူးတွေ့ခြင်းလေဆိုရင်ဟောဒီအုံမောင်းလေးကိုခောက်လိုက်ပါဒီအုံမောင်းလေးကိုခောက်လိုက်လို့ရှိရင်ဒီအချက်ပေးတန်ကြားရင်တန်ဃာတော်များကြွလာပါလိမ့်မယ် အဲ့ဒါနဲ့အချက်ပေးဥမုံလေးကိုခောက်တယ်ခောက်လိုက်တဲ့အခါကျတော့မှတန်ဃာတော်ရှင်မြတ်များဟာခြုံထဲကနေပြီးတော့ထွက်လာတဲ့တန်ဃာတော်တွေရှိတယ်တစ်ပင်ရင်ဝါရင်ပင်ကထွက်လာတဲ့တန်ဃာတော်တွေရှိတယ်တချို့တချို့ဟိုကောက်ရေးပုံလိုဟာမျိုးတွေအဲ့ဒီလိုနေရာမျိုးတွေကနေထွက်လာတာရှိတယ်ကိုယ်နဲ့တင့်လျော်ရာတင့်လျော်ရာစိညာနေရာတွေကိုချင်းကပ်ပြီးတော့တရားတွေအထုတ်မိကြတဲ့တန်ဃာတော်တွေ အားထုတ်နေကြတော့ဒီတုံးကောက်တန်ကြားလို့လာတော့လည်းပဲဟာဘာကိစ္စပါလဲဆိုပြီးတော့သင်္ကဘိုးယူပါရနဲ့ကံပြီးပြေးလာတဲ့ပုဂ္ဂိုလ်တပါးမရှိဘူးအဲ့ဒီမှာကိုအားထုတ်နေတဲ့နေရာကနေပြီးတော့ကိုယ့်ရဲ့အမှန်နဲ့ခြေလမ်းတိုင်းခြေလမ်းတိုင်းကိုအဘိကံတိပဋိကံတိခြေလမ်းနဲ့ခြေလမ်းနဲ့ရှေ့သို့သွားနေတာနောက်သို့ဆုံနေတာဒါတွေကိုတတိကပ်ပြီးတော့ရှုမှတ်ပြီးတော့လာတာအဲ့လိုရှုမှတ်ပြီးတော့လာတော့ဘယ်မှလဲ အာယုဆက်ပြီးကြည်တာမဟုတ်တော့ဒီမာတိကမတာတကမာကြီးကဟောငါသားတော်ဒီမျက်နှာလည်းမကောင်းပါလားငါသားတော်ဒီမျက်နှာလည်းမကောင်းပါလားတပားနဲ့တပားမတည့်ကြလို့ထင်ပါရဲ့လာပြန်တော့လေတနေရာစီစုဝေးပြီးတော့လာတာမဟုတ်ငါဆုံးခံကြွတဲ့အချိန်ကျတော့အားလုံးကစုစုဝေးဝေးမျက်နှာလေးတွေကကြည်ကြည်လင်းလင်းရှိအခုကျတော့ငါသားတော်တွေဟာမျက်နှာတွေကကြည်ကြည်လင်းလင်းမရှိဘူးတည်တည်ငြိမ်ငြိမ်ဖြစ်နေတော့ငါသားတော်တွေတပားနဲ့တပားမတည့်လို့လား အတူတူလာတာလည်းမဟုတ်တော့အဲ့လိုစိတ်ထဲမှာဖြစ်ပြီးတော့ဒါကမထေရဖြစ်တဲ့ပုဂ္ဂိုလ်ကြီးမှုဖြစ်တဲ့ပုဂ္ဂိုလ်ကို ရှောက်ထားတော့မဟုတ်ပါဘူးတပါးနဲ့တပါးမသိမြတ်တာမရှိပါဘူးဒီလိုဆိုရင်ရှင်ဘုရားတို့ဘာလုပ်လာတာလဲတပါးစီတပါးမိမိတို့ယဟန်တရားအားထုတ်နေကြတဲ့အကြောင်းယဟန်တရားအားထုတ်နေကြတဲ့အကြောင်းမိမိနဲ့တင့်လျော်ရနေရာလေးစိတ်နေရနေရာလေးရမယ့်နေရာလေး ဓမ္မတိထူထောင်လို့ရမယ့်နေရာလေးရွေးချယ်ပြီးတော့တရားအထုတ်တဲ့အကြောင်းကိုပြောပြအဲဒီခါကျတော့မှဒီလိုဆိုရင်ဒီတရားတွေဟာရှင်ဘုရားတို့ပဲအထုတ်ရတဲ့တရားလားတပည့်တော်တို့အမျိုးသမီးများရောဒီတရားတွေကိုအမထုတ်ရဘူးလားဆိုတော့တဏ္ဍမထေကြီးကအထုတ်လို့ရပါတယ်ယဟန်တော်များလည်းအထုတ်တယ်လို့မြို့သားများလည်းအထုတ်လို့ရတယ်မြို့သမီးများလည်းအထုတ်လို့ရတယ်ဒီလိုဆိုရင်တပည့်တော်တို့ကို အာထုချင်ပါတဲ့အဲ့ဒီတရားလေးကိုဒီပြည့်တို့ဟောပြပါဆိုတော့မှအဲ့ဒီတန်ခါမထေကြီးကအာထုပုံအာထုနီလေးဟောပြလိုက်တယ်ဟောပြလိုက်တဲ့အခါကျတော့အဲ့ဒီတရားအာထုနီလေးအတိုင်းပဲသူအိမ်ကြီးပြန်သွားတဲ့အခါကျတော့ဒီတိုင်းအာထုတာဒီတိုင်းတရားကြီးတဲ့ဒီဇိုင်းမှမှအာထုနေတာတော့မဟုတ်ဘူးခုတန်ခါတော့ရှင်မြတ်ဒီဆုံးလောင်းမှုပဲစီမံရတယ်ချက်ပြုတ်ရတယ်အကုန်လုံးပြုတ်လို့ကအဲ့ဒီလိုပြုတ်လို့ရင်းနဲ့ပဲ သူရတဲ့အချိန်ရတယ်လို့တရားနေအားထုတ်သွားအဲဒီလိုအားထုတ်တော့ဗာရမီလေးရှိတဲ့အခါကဏ္ဍကြတော့အနာဂါမိမညာပူညာဆက်ရောက်တယ်အပင်ဉာဏ်နဲ့တကွာအပင်ဉာဏ်တကူနဲ့တကွာအနာဂါမိမညာပူညာဆက်ရောက်တဲ့အခါကျတော့သူတရားသူရတော့ဟာတရားသူရပြီငါသားတော်တွေများဘယ်အချိန်ကတရားများရနေကြပါလဲသူ့ရဲ့သားတော်ယဟန်နေသူဆုံးလောင်းလူနေတဲ့ယဟန်တော်တွေကိုအဲဒီမှာ အာယုံပြုပြီးကြည့်လိုက်တဲ့အခါကျတော့တပန်းမှတရားမရတပန်းမှတရားမရသေးတဲ့အခါကလည်းကျတော့ဘာကြောင့်မရတာလဲပြန်ပြီးတော့ဆင်ញင်ကြည့်လိုက်တဲ့အခါကျတော့ဘောဇနတပ္ပါယမမျှလို့ဘာတပ္ပါယမမျှလို့လဲဒီဘုန်းကြီးတို့ယောဂီများတရားမရသေးတာအဲ့ဒါများလားမသိဘူးဘောဇနတပ္ပါယမျှပါတယ်နော် ကျွေးလိုက်တာတွေတော့အပြည့်စုံပဲဟုတ်တယ်မလားအပြည့်စုံပဲအဲ့ဒါဘောဓနာသဗ္ဗယမမျှလို့ဆိုတာကိုငါတိကမတာဒကမာကြီးကသိလိုက်တာအဲ့ဒီသိလိုက်တဲ့အခါကျတော့တပါးချင်းရဲ့နှစ်သက်တဲ့ဟာကိုနှလုံးသွင်းပြီးကြည့်တာအချိုးကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုအချိုးစီစဉ်ပေးထားတယ်အခါကိုနှစ်သက်တဲ့ပုဂ္ဂိုလ်အခါအချင်းကိုနှစ်သက်တဲ့ပုဂ္ဂိုလ်အချင်းအငံကိုနှစ်သက်တဲ့ပုဂ္ဂိုလ်အငံ အဆက်ကိုနှစ်သက်တဲ့ပုဂ္ဂိုလ်အဆက်အဖန်ကိုနှစ်သက်တဲ့ပုဂ္ဂိုလ်အဖန်စသည်ဖြင့်အဲ့ဒီမှာနှစ်သက်ရာနှစ်သက်ရာတွေကိုစီမံဖန်တီးထားပြီးတော့သူ့ရဲ့ဘိညာဉ်နဲ့ကြည်ပြီးတော့ဒီတန်ခါတို့ကို ပြုစုသွားတာအဲ့လိုပြုစုသွားတဲ့အခါကျတော့ဒီယဟန်တို့တွေမိမိနှစ်သက်တာလေးတွေနဲ့မိမိဖုံးပေးပြီးတော့နေရတဲ့အခါကျတော့ဘောဇနာတပ္ပါယမြတ်ဘောဇနာတပ္ပါယမြတ်တော့ဒီစာရေးတောက်ရေးအတွက်ကိုစိတ်ထဲမှာဘာမှမရောက်တော့ အဲ့ဒီမှာကိုရှုမှတ်ရမယ်တရားပုံမှာပဲအာယုစိုက်ပြီးအာထုတော့ဘာမှမကြားလိုက်ဘူးဘောဓနာတပ္ပယမျှတဲ့အခါကလည်းကြတော့ဘာမှမကြားလိုက်အဲ့ဒီယဟန်တို့တွေအာလုံးကိလေသာအသောကုန်ခံပြီးယဟန်နာမထေရတွေဖြစ်ကြတယ်ဒါကြောင့်ဘောဓနာတပ္ပယအာထုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘောဓနာတပ္ပယပြတတ်ဖို့ရောမလိုအပ်ဘူးလားဒီအဲ့ဒီခါကျတော့လည်းပဲအစားကိုပြည့်ပြည့်စုံစုံကျွေးတဲ့ရိတ်တာနဲ့ရွေးဖို့ကမလိုဘူးလား အဲ့လေလူတယ်နော်အဲ့လေလူတယ်နော်တကယ်လို့မပြည့်မစုံနဲ့ကျွေးနေပဲအဲ့ဒီနေရာကိုရေရှည်ကြတော့ပဲတတ်နိုင်မလဲဟုတ်တယ်မလားအဲ့တော့အခုဒီမှာတော့ဓမ္မနန္ဒဝိဟာရကျောင်းတဲ့ကြီးကတော့ပြည့်စုံလိုက်တာဘုန်းကြီးဆိုရင်ဒီချိန်မှာဆိုရင်ဒီ5ချိန်6ချိန်လောက်တော့ရောက်ပြီဒီမှာအလွန်ပြည့်စုံတဲ့ကျောင်းနေရာထိုင်ခင်းရောဘာမှညာရောဘာမှထူးပြောစရာမလိုတဲ့ကျောင်းပါနံပါတ်9ကဘောဓနာတပ္ပါယ မြတ်တာတဲ့နေရာကိုလည်းမှီဝဲရမယ်တဲ့နောက်နံပါတ်6ကဥဒုတဲ့ဒါဘုန်းကြီးတို့မှီဝဲရမယ်နေရာမှီဝဲရမယ်ဟာပဲအဲ့ဒါကဥဒုဆိုတာကယာတိဥဒုပေါ့တချို့ကအေးနဲ့မတည့်တာရှိတယ်တချို့ကအပူနဲ့မတည့်တာရှိတယ်တချို့ကမိုးရေဆူဆူမှုကို မတည့်တာရှိတယ်အဲ့တော့တကယ်လို့ကိုကအေးကိုချောက်တယ်ဆိုရင်နွေရာသီမျိုးမှာတရားအထုတ် ဒါပေါ့အပူပိုင်းနေတာဒီမှာအဲတကယ်လို့ကိုကအပူနဲ့ချွေးရည်တန်နေနဲ့မရဘူးတရားထုတ်လို့မရဘူးချွေးတွေထွက်နေတယ်ချွေးတွေသိများရင်လည်းတရားထုတ်လို့မရဘူးသူကပူအိုက်နေအဲ့ဒီခါကျတော့လည်းပဲကိုကအေးမှတင့်နေရတယ်ဆိုရင်အေးတဲ့နေရာပေါ့ကိုကြီးတို့မြန်မာနိုင်ငံမျိုးဆိုရင်တော့မင်းမျိုးလိုနေရာတို့ကလောလိုနေရာတို့ရှမ်းပြည်လိုနေရာတို့ပေါ့အေးတဲ့နေရာလေးတွေမှာသွားပြီးတော့ကိုနဲ့တင့်နေရလျောက်ပတ်တဲ့ရာသီဥရုနဲ့ကိုက်နေတဲ့နေရာကိုသွားပြီးအားထုတ် အခုချိန်မှာတော့ဘုန်းကြီးတို့မြန်မာနိုင်ငံအလွန်ကိုပူလောင်တဲ့နေရာဖြစ်အလွန်ကိုပူရင်းနဲ့မနေ့ကအာယုံဖုံးပေးပြီးတဲ့6နာရီကျော်ကျော်9နာရီလောက်တည်းကပူတာအတော်ကိုပူတယ်နေ့လယ်ပိုင်းနေထွက်ပြီဆိုတဲ့အချိန်ကျတော့ပြောမနေနဲ့တော့အလွန်ကိုပူတယ်ဒီအပူဒဏ်ကြီးကိုတစ်ချိန်မှမခံဘူးအဲ့လောက်ပူပြင်းပါတယ်အဲ့တော့အဲ့လောက်ပူပြင်းတဲ့အချိန်မှာဆိုရင်လည်းဒီဘယ်မှာတရားတွေအထုလို့ရမလဲ အဲ့တော့ဘုန်းကြီးရိတ်တိုင်မှာတော့မလှုပ်ထားနဲ့အဲကွန်းတွေလှုပ်ထားပေးတယ်နောက်ပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံကမိကခဏခဏပြက်တယ်ပြက်တော့ဘုန်းကြီးကလျှက်စစ်မိဆက်ကြီးလှုပ်ထားတယ်မိဆက်ကြီးကလည်းတစ်ကြောင်းလုံးနိုင်တဲ့မိဆက်ကိုဘုန်းကြီးလှုပ်ထားဘုန်းကြီးရဲ့ရိတ်တာကြောင်းတဲ့ထဲမှာအဲကွန်းအလုံးတရာကျော်ရှိတယ်ယောဂီခန္ဓာရောဓမ္မယုံနေရောစွန်းစားဆောင်နေရောအကုန်လုံးအကုန်လုံးသူ့ဟာသူ အဆောင်နေအဆောင်နေမှာမြို့သမီးဆောင်ဆိုရင်လည်းပဲတိဒတ်မြို့သမီးတွေနေတဲ့အဆောင်ဘက်မှာဆိုရင်လည်းအခန်းပေါင်းများစွာရှိပေမဲ့မိအမနိုင်တဲ့အတွက်ကြောင့်15ခန်းကို အကုန်ကန်လုပ်ပေးတာအမျိုးသားတွေယဟန်နဲ့အမျိုးသားတွေနေတဲ့နေရာကိုလည်း15ခန်းကိုအကုန်လုပ်ပေးတာဓမ္မယုံကြီးမှာဓမ္မယုံဘက်မှာဆိုရင်အခန်းပေါင်း30လောက်ရှိအဲ့ဒီ30လောက်အခန်းတွေဟာအကုန်အကုန်အပြည့်စုံတယ် ဘုန်းကြီးတယောက်ခန်းနေတယောက်ခန်းနေရေချိုးခန်းရေရင်ခန်းတယောက်တည်းသုံးအဲကုန်းခန်းနေအကုန်လုံးလုပ်ပေးထားတယ်အဲတော့ဓမ္မယုံဘုန်းကြီးရဲ့စံကြောင်းတခြားတခြားဘုန်းကြီးတို့အာဂန္တုမြတ်သတင်းသုံးတဲ့ကြောင်းဘုန်းကြီးရဲ့နာယကတွေနေတဲ့အခန်းတွေအားလုံးဟာအဲကုန်းနေအဲကုန်းနေနဲ့အလုံးပေါင်းတရားယူရှိပါတယ်အဲ့ဒီတရားကြောင့်ဟာဘုန်းကြီးတို့ခုမီးစက်မီးပြက်သွားလို့လျှက်စက်ပြက်သွားပြီဆိုရင်ဘုန်းကြီးမီးစက်ကြီးနဲ့အော်တိုမက်တစ်တခါလေးချိတ်ထားတာဖြစ်တဲ့အတွက် 10စက္ကန့်စောင့်တယ်မီးပြက်သွားရင်10စက္ကန့်ဆိုရင်ဘုန်းကြီးရဲ့ဗီဇကြီးကနိုးပြီးတော့အကုန်လုံးလင်းသွားတယ်အကုန်လုံးအကွန်တွေလည်းလဲသွားတယ်အဲ့လိုမီးကပြန်လာပြီဆိုရင်10စက္ကန့်အဲ့မှာဗီဇကြီးကရပ်သွားတယ်အဲ့ဒါကိုတခါရင်ဒီတိုင်းချိတ်ပေးထားရတယ်ယောဂီတွေချမ်းသာဖို့အတွက်အကုန်လုပ်ပေးထားပါဒါကြောင့်အခုမြန်မာနိုင်ငံမှာလည်းပဲဘလောက်ပဲရသည့်ဥတုပူနေပေမဲ့ဘုန်းကြီးရဲ့ယောဂီတွေမှာတော့အခန်းမှာပြန်ရောက်ရင်အခန်းမှာအကုန်လေးဖွင့်နေနိုင်တယ် ဓမ္မယုံမှာဆိုရင်လည်းဘုန်းကြီးတို့အကုန်ဖွင့်ပေးထားတယ်။အားကြောင့်အားလုံးဟာဓမ္မယုံမှာလည်းပဲအခုဆိုရင်ဘုန်းကြီးကပြန်ပြီးတော့ဓမ္မယုံအဟောင်းကိုဖြစ်ပြီးတော့အစ်စ်ဓမ္မယုံအကြီးကြီးလုပ်ထားတဲ့အတွက်ကြောင့်စဉ္ညာလျှောက်မယ်ဆိုရင်လည်းလျှောက်လို့ရတယ်။အဲဒီမှာတရားထိုင်မယ်ဆိုရင်လည်းပဲစောစောကပြောရတဲ့ခြင်းမဲ့ရံငါစပြီးတော့ကင်းကင်းရှင်းရှင်းအေးအေးချမ်းချမ်းနဲ့အထုလို့ရပါတယ်။ဒါကြောင့်ဘုန်းကြီးများကတော့ဘူးတဲ့ရာသီရောက်လည်းပဲမိမျိုးသွားခြင်း ကလောသွားခြင်းမရှိပါမိမျိုးမှာဆရာတော်ရိတ်တာတီထောင်မှုဆိုပြီးတော့ညီကကြိုက်တဲ့လောက်ယူပါဆိုပြီးလာပြီးတော့လျှောက်ပါတယ်ဘုန်းကြီးလူမခံပါဘူးမသွားလို့တော့ပါဘူးဒီလောက်ဝေးတဲ့နေရာလဲဘုန်းကြီးသွားပြီးတော့မဟုတ်ဘူးဆရာတော်ပူတဲ့ရာစီကျန်နာအောင်တော်ပြီလို့အဲကုန်းဖွင့်နေလိုက်တော့မယ်အဲ့ဒီနေရာမှာသွားပြီးတော့ကြောင်းတလုံးဆောက်ရမယ်တန်ဃာတွေထားရမယ်အဲ့ဒီကတန်ဝန်တွေယူအောင်မယ်ဆိုရင်ဘုန်းကြီးတို့အသက်ရှင်မှာမဟုတ်တော့ဘူးဒါကြောင့်မသွားတော့ဘူး ဘုန်းကြီးရေးတာမှာပဲအကုန်လုံးပဲအဲဘဲကွန်းတွေပွင့်တာပဲဘုန်းကြီးရဲ့တောရိပ်တာတောစခန်းမှာလည်းပဲအဲအေယာကွန်ခန်းတွေကအခန်းပေါင်း90ကျော်လောက်ရှိမယ်လို့ထင်ပါတယ်အေကွန်ခန်းတွေအကုန်လုံးပါပဲတောရိပ်တာမှာလည်းတောရိပ်တာမှာမို့အေကွန်တွေအကုန်လုံးထားပြပါတယ်အဲ့ဒီမှာလည်းမိစက်ကြီးထားပြပါမိပြတ်သွားရင်မိစက်ကလည်းမိစက်ပြတ်သွားရင်မိမိကတရားစက်ကလာပေါ့ဒီတိုင်းနဲ့ပဲဘုန်းကြီးထားပြဒါကြောင့်မို့ဥဒုမိမိနဲ့တင့်နေရောလျောက်ပတ်တယ်မိမိရဲ့ခန္ဓာကိုယ်နဲ့ တင့်မြတ်မဲ့ယာတိဥဒုကိုလည်းပဲမိဝဲပြီးတော့အဲ့ဒီမှာတရားအထုတ်မယ်ဆိုရင်တရားဉာဏ်နဲ့ရနိုင်တယ်တဲ့နံပါတ်6နံပါတ်9ဣရိယာပဋ္ဌာဣရိယာပဋ္ဌာဆိုတာဣရိယာပု၄ပါးကိုပြောတာမိမိနဲ့ဘယ်ဣရိယာပုကတင့်လျော်ဆုံးလဲဒါပဲမိမိနဲ့ဘယ်ဣရိယာပုကတင့်လျော်ဆုံးလဲအထိုင်ဣရိယာပုနဲ့တင့်လျော်ရင်မိမိအထိုင်ဣရိယာပုနဲ့ကြိုးစားမယ် ရက်တဲ့ဣရိယာပုနဲ့တင့်လျော်ရင်မိမိရက်တဲ့ဣရိယာပုနဲ့ရှုမှတ်မယ်။သို့မဟုတ်ဈဉ္ဉံဣရိယာပုနဲ့ကိုတင့်လျော်တယ်ဆိုရင်အဲ့ဒီဈဉ္ဉံဣရိယာပုနဲ့ကြိုးစားမယ်။အိတ်တဲ့ဣရိယာပုတော့အာမပေးဘူးနော်။ဒါအိတ်ကမ္မထာလျောင်းဆက်ကမ္မထာကိုတော့ဘုန်းကြီးတို့မပေးဘူး။ကိုခန်းကိုရောက်ရင်ခိတ္တနားပါဆိုတာတော့ဘုန်းကြီးတို့ခွင့်ပြုတယ်။အခန်းပြန်ရောက်တိုင်းအခန်းပြန်ရောက်တိုင်းဘုန်းကြီးယောဂီတို့ကို ထူးပြုပြီးတော့တိတိတတိပေးတာကအခန်းပြန်ရောက်မယ်ဘုန်းကြီးတို့ရေးတာမှာဆိုရင်မနေ့၄နာရီကဓမ္မယုံရောက်တယ်9နာရီကျမှမိမိအဆောင်ပြန်ရပါတယ်အဲ့ဒါကို9နာရီအဆောင်ပြန်တဲ့အချိန်မှာခိတ္တကြိုးလေးဆန့်ပေးပါအနည်းဆုံး15မိနစ်မိနစ်20ကြိုးဆန့်ပေးပါဘုန်းကြီးအများအားသတိပေးတယ်ဘာကြောင့်လဲ ဒီမှာထိုင်တာရရတာရဈဉာရင်ဓမ္မယုံထဲမှာရှိတဲ့အတွက်အဆောင်ရောက်တဲ့အခါကျတော့ခေတ္တကြုံလေးဆန့်ပေးပါဣရိယာပုမျှသွားအောင်ပေါ့အဲ့ဒီမှာနေစွန်းစားပြီးပြီစွန်းစားပြီးတဲ့အချိန်မှလည်းအချိန်ရနေတယ်အဲ့ဒီအချိန်လေးမှလည်းခေတ္တကြုံလေးဆန့်ပေးပါ15မိနစ်မိနစ်20ခန်းအဲ့ဒီလိုဘုန်းကြီးတို့အနာယူခိုင်းပါတယ်အဲ့ဒီကနေပြီးတော့7နာရီကိုတက်ပြီဆိုရင်ညနေ9နာရီမှအဆုံးပြန်တယ်အဲ့ဒီမှာ9နာရီဆောင်ပြန်ရင်လည်း ရေချိုးတာတာထာ ဖြိုရည်တောက်တာတာထာနောက်မှလို့ခိတ္တာဂျိုနီဆန်ပြီးပါ15မိနစ်မိနစ်20အဲလိုဂျိုနီဆန်နားပြီးပြီဆိုမှမိမိပြုဝေကိစ္စဖြစ်တဲ့ရေမိုးချိုးတာတကူရည်တန်ရှင်းရေးလက်လမ်းမီတန်ရှင်းရေးစတဲ့တန်ရှင်းရေးကိုလုပ်ပါပြီးဖြိုရည်တောက်ပါပြီးမှဓမ္မယုတက်ပါအဲလိုဆိုတော့အိယာဘုကမျှသွားတယ်သူကအဲ့ဒီလိုမျှတအောင်ဘုန်းကြီးတို့ညွှန်ကြားပေးထားပါတယ်ဒါကြောင့် ဒီမှာလျောင်းစစ်တဲ့ဣရိယာပုကိုခမ်းမထဲမှာလျောင်းစစ်နေတာကြီးယောဂီတို့ကြည့်ကြည့်ပါလားကြည့်လို့ကောင်းသလားမကောင်းဘူးလားတရားအထုတ်နေတဲ့နေရာတရားရောက်လှည့်အိပ်နေတာကြည်တယ်ဘယ်တော့မှကြည့်မကောင်းလုံးဝကြည့်မကောင်းအဲတော့ဒီလျောင်းစစ်တဲ့ဣရိယာပုကတော့အဲ့ဒီကနေရှုခမ်းရင်လေအိပ်ပျော်မှာပဲဘယ်လိုမှရှုနိုင်မှာလည်းမဟုတ်ဒါကြောင့်ဘုန်းကြီးကကိုယ်တိုင်တွေ့ဘူးတယ်ကိုယ်တိုင်တွေ့ဘူးတယ်ဆိုတာလို့ဘုန်းကြီးအကြောင်းမှာ တောရိပ်တာမှာဓမ္မယုံကြီးအဖရာကြီးတည်တဲ့ခါကျတော့ဖရာရဲ့တကယ်အင်္ဂရိနဲ့တကယ်လောက်ထားတဲ့ဟာကိုလက်ရမြောင်းမြောင်းနဲ့လက်ရတွေမြောက်လာတယ်အဲ့ဒီဓမ္မယုံမှာရှိတယ်ဆိုတာကိုသတင်းပေးတာနဲ့ဘုန်းကြီးကနောက်ကအင်ဂျင်နီယာလို့ဆောက်လုပ်မဲ့ပုဂ္ဂိုလ်တွေနဲ့ခေါ်သွားပြီးအဲ့ဒီနေရာသွားကြည့်မယ်ဆိုသွားကြည့်ရသွားကြည့်တဲ့အခါမှာအဲ့ဒီဓမ္မယုံမှာတရားစခန်းတွေ့လူတရားစခန်းမှာလူဆရာတွေပါဒီရဟန်းဆရာတွေမဟုတ်ပါဘူး အဲ့ဒီမှာလူဆရာတရားစခန်းတွေ့တယ်အဲ့ဒီမှာဆိုင်းဘုတ်ကြီးတင်လာတော့ဘုန်းကြီးကနောက်ကပါလာတဲ့ပုံကိုယ်တွေကိုခြိလန်းနေခြိတန်နေမကြားစီနဲ့တူဒါပေမဲ့ဟိုကကမ္မဋ္ဌာန်းဆရာလုပ်တဲ့ပုံကတော့မက်ကင်ပြီးတော့မက်နဲ့ပြောနေတာဘာတွေပြောဟောနေတယ်တော့မသိပါဘူးအာယုံလည်းမဆိုင်မိပါဘူးအဲ့ဒီပြောဟောနေတယ်ဟိုအကုန်လုံးကတခါလေအဲ့ရနေအဲ့ဒီဓမ္မယုံမတက်သွားတယ်တက်သွားတဲ့ခါလေခေါ်ခေါ်နဲ့ဟုတ်တန်နေကြီးတယ်အကုန်ဟုတ်တန်နေကြီးတယ်ပဲကြား အဲတော့ဒီလျောက်ဆက်တဲ့ကမ္မထာနာလုပ်ပါမအိပ်တဲ့ပုဂ္ဂိုလ်ဟာအလွန်နှဲပါလိမ့်မယ်တကယ်ကိုဝရိယအင်မတန်အားကြီးတဲ့ပုဂ္ဂိုလ်တရားတကယ်လူကျင်တဲ့ပုဂ္ဂိုလ်လောက်ကတော့အိပ်ချင်မှအိပ်ဒီလိုမဟုတ်ရင်ကတော့အလုံးဟာအဲ့ဒီလျောက်ဆက်တဲ့ကမ္မထာကတော့အိပ်မှာပဲများပါဒါကြောင့်ဘုန်းကြီးတို့ဒီဟာကိုတော့အထူးအာမပေးပါဘူးကိုယ်ဆောင်ကိုရောက်တဲ့ခါကျတော့မှလျောက်ဆက်တဲ့ကမ္မထာနဲ့ရှုမှတ်ပွားများအားထုတ်ရင်လျောက်ဆက်ပါအိပ်နာယူပါဒီလိုပဲပြောပါမယ် အဲ့တော့ဣရိယာပုထဲကသောသောကပြောတယ်ထိုင်တဲ့ဣရိယာပုကိုယောဂီကအထုရတာအဆင်ပြေရင်မိမိမိဝဲရမှာကဘယ်ဣရိယာပုမိဝဲရမလဲအထိုင်ဣရိယာပုကိုမိဝဲအထိုင်ဣရိယာပုနဲ့ကြိုးစားကိုကဈဉ္ဉံဣရိယာပုနဲ့ကိုကတမာရိရတယ်ဈဉ္ဉံဣရိယာပုနဲ့စိတ်တည်ငြိမ်မှုရတယ်ဈဉ္ဉံဣရိယာပုနဲ့တရားသဘောတွေကိုတွေ့တယ်သိတယ်ဆိုရင်အဲ့ဒီဈဉ္ဉံဣရိယာပုကိုမိဝဲပါ ဒီလိုမဟုတ်ဘူးရက်တဲ့ဣရိယာပုနဲ့မှကိုကတရားရှုမှတ်ရတာတမာတိဖြစ်တယ်တမာတိရတယ်ယုံနာဖြစ်ဖြစ်ဒီစသည်ဖြင့်တရားသဘောတွေသိတယ်ဆိုရင်လည်းပဲမိမိကရက်တဲ့ဣရိယာပုကိုမြည်ဝဲပြီးတော့အာထုပါဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအာထုမယ်ဆိုရင်တရားအာထုနည်းကိုကနားနဲ့သဘောပေါက်သွားရင်အဲ့ဒီလိုမြည်ဝဲတဲ့တပ်ပါရ မိဝဲသင်းတဲ့တရားဌာနတွေကိုမိဝဲပြီးတော့တရားအားထုတ်မယ်ဆိုရင်တရားနှင်းနှင်းရမှာလားမြန်မြန်ရမှာလားမြန်မြန်ရခြင်းရင်အဲ့ဒီနေ့အတိုင်းပဲမိဝဲသင်းတဲ့နေရာဌာနနံပါတ်1ကျောင်းဆိုရင်လည်းပဲအထူးပြောလိုတာကတော့မိမိကိုနိလန်းမှန်ကန်စွာညွှန်ပြပေးနိုင်တဲ့ကမ္ဘာသားဆရာကောင်းကောင်းရှိတဲ့ကျောင်းကိုမိဝဲဖို့မလိုဘူးလားဒါနံပါတ်1ပဲတခြားဟာတွေတာထားတခြားဟာတွေကတော့ဘာကြီးက နေရာထိုင်ခင်းတကယ်တရားလိုချင်တဲ့ပုဂ္ဂိုလ်ကနေရာထိုင်ခင်းလေးတင်းတယ်လို့နေရရင်ကြပြီကိုအိတ်ဖို့လာတာမဟုတ်ဘူးစားစရာတင်းတယ်လျောက်ပတ်ဆိုစားရင်ရပြီအဲ့ဒီလိုပဲတခြားတခြားဟာတွေကလည်းအကုန်လုံးပဲအဲ့လိုပြည့်စုံရင်အတော်အသင့်လက်ခံနိုင်တယ်ပေါ့ဒါပေမဲ့ကမ္မဒန်းဆရာကောင်းနိလမှန်ဆိုညွန်ပြနိုင်တဲ့ကမ္မဒန်းဆရာမရှိဘူးဘလောက်ပဲကြောင်းကောင်းကောင်းဘလောက်ပဲအစားတွေကောင်းကောင်းကြွေးကြွေးဘလောက်ပဲနေရာထိုင်ခင်းတွေကောင်းကောင်း အဲ့ဒီနေရာတရားလူကျင်တဲ့ပုဂ္ဂိုလ်အတွက်ကတော့မိဝဲသင်းတဲ့အကြောင်းလားမမိဝဲသင်းတဲ့အကြောင်းလားမမိဝဲသင်းတဲ့အကြောင်းဒါကြောင့်ဘုန်းကြီးတို့ယောဂီများကနံပါတ်1ကြောင်းကိုရွေးချယ်ပါနံပါတ်2ကောဇရဒါလည်းစွန့်ခန္ဓာမဟုတ်တော့ထားလိုက်တော့နံပါတ်3ဘတ်တစကားခုဘုန်းကြီးတို့ယောဂီများလည်းပဲစကားပြောနေတာတွေထူးမရှိပါဘူးစကားတွေစုပြောတာထိုင်ပြောတာဘာလို့တာဘာမှမရှိပါဘူးမလွဲတာမရှောင်တာတဲ့စကားမျိုးပြောရင်လည်းပဲ အရှည်ကြီးလားတူတူလားကျဲကျဲလားတူတူလားအေးအဲ့ဒါသူများကိုလည်းနှောက်ယှက်မဖြစ်အောင်ပြောပါနောက်နံပါတ်3နံပါတ်4ကဗာလဲပုဂ္ဂလမိမိနဲ့အတူတွေအတူနေတဲ့ပုဂ္ဂိုလ်ဟာမိမိလိုပဲစိတ်တူသဘောတူတရားကိုတကယ်လိုလားပြီးတကယ်ကြိုးစားတဲ့ပုဂ္ဂိုလ်ကိုမိဝဲပါဒီလိုမဟုတ်ဘဲနဲ့ကိုကတရားတွေကြိုးစားခြင်းနဲ့ဟာသူကစကားတွေလိုက်ပြောနေတယ် ကိုကတရားကြိုးစားခြင်းနဲ့သူကအခန်းနဲ့တကြိုးကြိုးတယောက်ယောက်နဲ့ရှောက်လုံနေတယ်ဆိုရင်တော့တချို့ကမဟုတ်သေးဘူးအခန်းရောက်လာပြီဆိုတာနဲ့တပြိုင်တည်းတည်းဘာလုပ်လဲဆိုဘုန်းကြီးတို့မြန်မာနိုင်ငံပြောတာနော်ဦးဆိုင်ဆေးတွေလင်းဆေးတွေဖိလိမ့်တယ်တခန်းလုံးကိုနန်းစော်တခန်းလုံးကိုနန်းစော်လို့အဲ့ဒါအဲ့ဒီလိုကြောင်းနှံကဖြတ်သွားရင်ကိုပဲဒီနှံတွေပြင်းထန်လိုက်တယ်အဲ့တော့တခန်းလုံးကိုနန်းစော်လို့အဲ့လိုပုံကမျိုးနဲ့တူနေရရင်ဘယ်လိုဖြစ်မလဲ ဒါကြောင့်မို့အတူနေပုဂ္ဂိုလ်ကလည်းပဲတကယ်ကိုမိတ်ဆွေကောင်းကိုယ်နဲ့စိတ်တူသဘောတူတရားကိုလိုလားတဲ့ပုဂ္ဂိုလ်ကိုမိဝဲပါနောက်တစ်ခါနံပါတ်5ဘောဇနာဘောဇင်ဘောဇင်ကတော့အခုဒီမှာအချိုးချင်းငါဆက်ဆိုတာလို့အားလုံးပြည့်ပြည့်စုံစုံဒီကလူတန်းရဲ့ပုဂ္ဂိုလ်တွေကလည်းလူတန်းနဲ့ဝေယဝဆအဖွဲ့ကလည်းပဲအားလုံးယောဂီသူတော်စင်တွေဆုံးမပေးရတာကိုအားလုံးအဆင်ပြေအောင်ပြည့်စုံအောင် စီမံဖန်တီးပေးကြတဲ့အတွက်ကြောင့်မို့ဘောဇင်ကလည်းအာလုံးပြည့်စုံနေပြီဥရုအနေအချင်းလည်းပဲဒီမှာကအေးတယ်အပူကိုလည်းလူတွေကကြောက်ကြတယ်အေးလွန်းရင်လည်းပဲခုပြင်မဲ့ဆိုရင်ဒီကပင်လယ်ရင်နဲ့နီးနေတဲ့အတွက်ကြောင့်မို့လည်းပဲအလွန်အေးတယ်ဒါကြောင့်မို့ဒီခမ်းမထဲမှာနေရတဲ့အခါမှာအပူအေးမြတ်တာတယ်ဥရုလည်းအဆင်ပြေတယ်နောက်ဣရိယာပုကတော့မိမိတို့နှစ်သက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုရပ်တဲ့ဣရိယာပု ုန်းကြီးအဲ့ဒီဈဉ်ညာလျှောက်တဲ့ဣရိယာပုပြင်ထိုင်ပြီးတော့ရှုမှတ်တဲ့ဣရိယာပုရပ်ပြီးတော့ရှုမှတ်တဲ့ဣရိယာပုလေးတွေကိုလည်းပဲအချိန်ရသလိုဘုန်းကြီးဟောပြီးတော့ပါမယ်ဒါကြောင့်မိဝဲတဲ့ဣရိယာပုကိုမိဝဲပြီးတော့အားထုတ်မယ်ဆိုရင်လည်းပဲတရားတွေမရနိုင်ဘူးလားဗျာဒါကြောင့်အာဝါတော်ဘောဇရောပတ္တပုဂလော အထဘောဇနံဂုရုဣရိယာပထောစီဝတ္တဘာယောတိဝိတပ္ပကော တဗ္ဗယောကမ္မထံတရားအထုတ်ခြင်းကဖြင့်လျော်လျော့ပတ်သော အာဝါသောစာနေထိုင်ရာကြောင်းကြောင်းကြောင်းရိပ်သားကို၎င်းဘောဇရောစာဆွမ်းခံရွာကို၎င်းဗတ္တသစကားကို၎င်းပုဂ္ဂလောစာအတူနေပုဂ္ဂိုလ်ကို၎င်းအထထုမာရဝဘောဇနာစာသုံးပွဲဘောဇင်တို့ကို၎င်းဥရုအပေအေးအပူစာသောယာတိဥဒုကို၎င်း ဣရိယာပထောစေဝလျောက်တန်ရသွားဆိုတဲ့ဣရိယာပုဂ္ဂိုလ်၎င်းဒေဝီတပကောမိဝဲအပ္ပပိဣတိဤသို့အဝောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း